8ရက်4လ2022ခုနှစ်ဟောကြားတော်မှာတော့ဝိပဿနာအလုပ်ပေးတရားအင်္ဂါကြီးဘယ်နှကြိမ်မြောက်ရှိမလဲဇောပထမရှ िख ိုးကြရအောင်အလုံးသောတရားနာပရိသတ်ပေါင်းသူတော်ကောင်းတွေကလည်းဖရာရှင်ဂုံကိုစားရှိသလောက်စိတ်ဝေထုံလျက်ဘုရားနုဒတိဘာဝနာပွားများရင်ဖြင့်ဤလိုတည်စွာ နာယူကြအောင်စို့ ဗုဒ္ဓံနရနရသမောတရဏံဒိဋ္ဌတံပညာပရိပါစုတိယဝိဟတံဒါကာရံအထာဘိကာမနရဒေဝဟိတဝန္တံဝန္တာမိကာရုဏိကမဂ္ဂမနန္တညာနံနရာနရာသမောတရဏံလောကု လောကိနလီသောအစီဘောကို အလွန်လိုလားတောင်းတတော်မူထသော နရဒေဝဟိတဝဟံလောကုလောကိနလီသောစီဘောကိုလိုလတောင်းတကြကုန်သောစိတ်သာမြတ်သူနလူမြမတတဝါတို့ဤဇွေရလည်းထိပြတော်မူထသောဒီဒတံလောကုလောကိနလီသောမယိမ့်မယိုင်မြဲခိုင်လာသည်တမာဒိနေရှင်သောစိတ်တလည်းရှိတော်မူထသော ပညာပရိပါစုတိယသစ္စာလေယတရားမြတ်ကိုထွန်းပေါသည်မြင်တတ်အရဟတမတိဟုသောပညာတန်ဆောင်ဇမီးရောင်လည်းရှိတော်မူထသောဝိယတန္တာကာရံသစ္စာလေယတရားမြတ်ကိုကွယ်ကားပိတ်ပုံဉာဏ်မြင်တုံအောင် ဗျူဒံပညာဝိဇာတိဟုသော မိုက်တရားကိုအရဟတမေဉာဏ်တန်လျက်ဖြင့်ဘယ်ပြတော်မူပြီးထားသော အထာဝီကာမလူနမြမတတ္တဝါတို့၏အစီအပွားကို အလွန်လိုလားတောင်းတတော်မူထားသော နရဒေဝဟိတာဝံ လူနတ်မြမတတ္တဝါတို့အားလမ်းပြနိညွန်ဆုံးမသွန်သင်တော်မူလျက်လောကုလောကီနလီဆုံးကုံအလုံးစုံသောဂုံတိန်တကောဇိတိန်ချန္တာကျိုးငါရွယ်ဆောင်တော်မူတတ်တော်ကာရုဏိကံလူနာမြမတတ္တဝအမြတနာจิตကင်မာကရုဏာတော်ရှင်လည်းဖြစ်တော်မူတတ်တော် အကံသာတိယသပါရမီပုံညာနေမနိုင်ရှင်အမနိုင်ရှင်သာတော်သီလသမာဓိပညာဘုံတကကြောင့်မြတ်တိသို့ရောက်တော်မူသဗ္ဗညောတညာနာသတ္တဆုံးပိုင်းခြားမရှိသောညာတော်လည်းရှိတော်မူထသော ဓမ္ဗုဒ္ဓံဒိုဒိုဂုံရင်ဆုံးလင်းပေတရှင်တော်မြတ်ဘုရားကိုအံတရားဟောတရားနာအမိမက်ကိုဘုရားတပည့်တော်သည်ဝန္ဒာမိတတ္တာယုကျိုးမန်ဆွဲချိုး၍ရှိခိုးကြောပါဤမြတ်စွာဘုရားသာတု သာဓုသာဓုကဲဒီနေ့ဦးဇင်းတို့ဝိပဿနာလုံပင်တရားအနေနဲ့ဟောကြားလာတာဒီနေ့တော့ဦးဇင်းတို့ဝိသုဒ္ဓိခုနှစ်ပါးတွေကဒိဋ္ဌိဝိသုဒ္ဓိပိုင်းပေါ့ဒိဋ္ဌိဝိသုဒ္ဓိပိုင်းမှာရှိကတော့ယုတ်ဒီနန်တွေကိုအဲဓာရအလိုက်သိသိခဲ့ပြီး သို့သောအခုကြတော့အဲ့ဒီယုတ်ဒီနန္ဒီကိုပဲမိမိသိသိပြီးတဲ့ယုတ်ဒီနန္ဒီကိုပဲတဖန်ပြန်ပြီးတော့အဲ့ဒါလက္ခဏာတတပြစ္စုပ္ပတ္တမရတ္တနည်းအပြင်အရှုဘသိသိခြင်း အပိုင်းပေါ့ရှုခွက်အနေနဲ့ပြောရင်တော့လက္ခဏာနည်းစရုပ်ကရှုခွက်လို့ဘယ်လိုပြောလို့ရတာအဲ့တော့အဲ့ဒီအပိုင်းမှာဘယ်တော့ဘယ်ရောက်လာပြီလဲဆိုတော့သင်္ခါရခန္ဓာအပိုင်း ခန္ဓာ၅ပါးအနေနဲ့ဦးဇင်းတို့ရူပခန္ဓာအစပြီးသွားခဲ့တာအခုသင်္ခါရခန္ဓာပိုင်းရောက်အဲသင်္ခါရခန္ဓာပိုင်းမှာဩဖတ်တဝေနာဖတ်တစေတနာဝေဒနာကဝေဒနာခန္ဓာဆိုတော့ပြီးခဲ့တော့ဖတ်တစေတနာဧကဂရာဇီဝိတ္တိနိမနာတိကာရာအစပြီးသွားခဲ့တာဒီနေ့တော့ဦးဇင်းတို့တတ္ထာတရားလည်းပြီးခဲ့ပြီဆိုတော့တတိကိုရောက်ပြီဘာကိုရောက်လဲ တတိတရားကိုရောက်ပါပြီဖျားတတိကိုရောက်ပြီအဲ့တော့အဲ့ဒီတတိကလက္ခဏာရတ္တပစ္စုပဒံပဒထံကိုဦးဇင်းတို့ရှုပွားသိသိခြင်းတနည်းအားဖြင့်ပရမတ္တဓာတ်သားထဲမှာအကျုံးဝင်နေတဲ့ဒီနန္တရားစုတွေကသင်္ခါရခန္ဓာမှာအပါဝင်ဖြစ်တဲ့တတိကိုလက္ခဏာအပြင်၎င်းရတ္တလူကိုယ်ရဲ့လုံကိစ္စ၎င်း တေဇုပတ်လို့ခေါ်တဲ့ဉာဏ်မှာအဲရှိစွာသောအကြောင်းအဖြစ်၎င်းတို့ဝေဖန်ပြီးတော့လမ်းချကရှိစစ်ပြီးတော့ဒါတတတိကနာသမုဟကနာကနေကိစ္စကနာပါပြိုတဲ့အထိပေါ့ပရမတ္တတတာတွေကိုသိအောင်မြင်အောင်ကြိုးစားမယ်အပိုင်းပေါ့အဲတော့ရှိတော်ကတော့ယုတ်တရားသိသိပုံနန္တရားသိသိပုံတွေဘိုင်းမှာတော့ဘာသာအလိုက်သိသိပုံတွေဦးဇင်းတို့ဟောခဲ့ပြောခဲ့အဲတော့ဒီမှာလည်းပဲအဲ့လိုပဲဒီနန္တရားတစ်ခုကိုလက္ခဏာတတပြစ္စုပ္ပတ္တံပဋ္ဌာန်နည်းနဲ့သိသိမယ်ဆိုအဲ့လိုမျိုး ယောဂီသူတော်ကောင်းတယောက်အနေနဲ့ဥစွာပထမတမာတိဒုတော်မိမိရရှိပြီးသောတမာတိကိုဥပဇာရတမာတိသောလကအပနာတမာတိလောလကောင်ဒုတော်ဒုတော်ပြီးတော့မတော်ရလိုက်တဲ့ရုပ်တည်နုသိနန္တရားဆိုတဲ့မှာကုစုနဲ့ရှင်တွဲဖြစ်တဲ့နန္တရားဆိုမှာတတိဆိုတာရှိအဲ့တတိကိုဥစွာပထမပံပညာနဲ့သိကြည့်ပြီးသူ့ရဲ့လက္ခဏာတတပစ္စုပ္ပတ္တံတတ္တံဘိုင်းကိုရှုပါသိကြရတဲ့အပိုင်း ဒါတော့တကယ်ရှုခွင့်မှာကြတယ်လို့ရှုရတယ်သို့တော်ခုဒီမှာဗာလေးပြောခြင်းတော့ဆိုတော့ဒီတတိနဲ့ပတ်သက်လို့ပေါ့ဦးဇင်းတို့ပြောစရာဒီတော့များစွာရှိအတက်ကဦးဇင်းတို့တတိဒီဒါတို့တကကြီးတွေကမကြီးတွေရေပုံရပေါ့အရန်ကြီးဟိုတရားဓမ္မတွေကိုမရောက်ခင်ပေါ့တရားဓမ္မတွေကိုလက်တွေ့မကျင့်သုံးနိုင်တဲ့ပုံကိုယ်တွေတောင်မှပဲတတိဆိုတာကိုတော့ ဒါနားရည်ဝါပြီးသားဖြစ်နေတယ်။နောက် နေ့စဉ်ဘဝမှာလည်းဒီတတိတရားဒီအမတန်မှာဦးဇင်းတို့ကနေ့စဉ်ဘဝမှာအရေးကြီးအဲဒါကြောင့်မလို့ဒီတတိအကြောင်းလေးကိုဦးဇင်းတို့အဲနည်းနည်းလေးတို့တကကြီးတွေတို့မကြီးတွေနားလေသဘောပေါက်အောင်ပေါ့မိမိတို့ကနေ့စဉ်ဘဝမှာဒီတတိတရားကဘလောက်ထိအရေးပါအရာရောက်ပြီးဘလောက်ထိအသုံးချရတယ်ဆိုတာလေးကိုထည့်ပြီးတော့ပြောကြဟောချရအောင်အဲ့တော့ဦးဇင်းတို့ရေပုံရကြည့်ကြစို့ပေါ့ မိမိတို့နေ့စဉ်လုပ်နေတဲ့အလုပ်တိုင်းအလုပ်တိုင်းမှာကိုကမိမိတို့ရဲ့ကာယကံမှုဝစီကံမှုတွေရှိတယ်နောက်ဆုံးမနောကံမှုတွေရှိတယ်အဲဒီမှုတွေမှာကိုကဒီတတိတရားကဒီမတန်မှာအရေးပါတဲ့နေရာကနေပြီးတော့ဒါပါဝင်နေတယ်အဲ့တော့ဆိုကြပါစို့ဒကာကြီးတွေဒကာမကြီးတွေလမ်းခရီးတစ်ခုသွားကြတယ်ဆိုကြစို့ဒါတတိလက်လွတ်များဖြစ်သွားလို့ရှိရင်အန္တရာယ်ကဖြစ်နိုင်တာပဲဥပမာဆိုကြပါစို့ကားမောင်းနေတဲ့ပုဂ္ဂိုလ်တယောက်ကားမောင်းနေတယ် ဒါပေမဲ့တတိကလက်လွတ်ဖြစ်သွားတယ်တတိလွတ်သွားတယ်တတိလွတ်သွားတယ်မိမိကခုနပေါ့မိမိမှာကျန်တဲ့အာယုံပေါ့နော်ကြာကြာအာယုံတွေဇီဝရေးလူမှုရေးပညာရေးဆိုတဲ့ဒီလိုအာယုံအကြောင်းအရာတွေနဲ့ဆက်ဆက်တဲ့အတွေးကဝင်လာတယ်တတိကလက်လွတ်သွားတယ်အဓိကမျိုးမှာဆိုဒကာကြီးတွေဒကာမကြီးတွေဒကာလေးကူသွားမယ်လမ်းကြောင်းဒကာကြီးဒကာမကြီးလမ်းမှားတာမျိုးမကြုံဘူးဘူးလားခဏခဏကြုံဘူးပါရယ်ဖေ။ခဏခဏကုန်ကြုံမှုတွေလမ်းမှားတာ အဲ့တော့ဒကာကြီးတွေဒကာမကြီးတွေလမ်းမတဲ့အခါအဲဒကာကြီးတချို့လမ်းကကျတော့ခက်တူတူနဲ့ပြန်ပြီးတော့ကိုလမ်းမှန်မတက်လို့ရမိမယ်ဒကာတလီလမ်းကကျတော့အချိန်လေးအများကြီးပြီးပြီးတော့ပြန်ပြီးတော့လမ်းမှန်ရောက်အောင်အချိန်ပေးရတာမျိုးကမရှိဘူးလားရှိပါတယ်ဖေ။အေးအဲ့လိုပဲဒါကဒီမိမိတို့ရဲ့နေ့စဉ်ပေါ့အတူတူပဲဒကာလေးဒကာကြီးဒီကကာမောင်တော်ဒကမကြီးတွေရဲ့ချက်တံပြုတ်တာချက်တဲ့ပြုတ်တဲ့ကလည်းတို့တူပဲသတိလေးလက်လို့ပြီးတော့ ရန်တခါလေးသွားလို့ရှိရင်အဲ့ဒါတခါကြီးတခါမကြီးဇာရီတောင်ကြီးကအဆင်ပြေသေးရဲ့လားတိုးလုံးလွှတ်ပြရပါတယ်ဗျာအဲ့ဒါမျိုးဒါဖြစ်တယ်ဒါကြောင့်မလို့တတိကတော့အင်မတန်ရစ်ပါတယ်အင်မတန်ရစ်ပါတယ်ဒီနေ့ဦးစင်းကကျောင်းမှာအတွေ့အကြုံလေးတစ်ခုပေါ့လေအဲနေ့ကျတော့ကျောင်းမှာကြာသန်ဟင်းပေါ့ကြာသန်ဟင်းကားလို့ပမာလို့တော့ခေါ်တာပေါ့အာယုံစွမ်းကပ်ဖို့ဆိုချက်တယ် ချက်တော့ထူးခြားတာကဒီချက်တဲ့ပြုတ်တဲ့ဒီမိဖို့ကစဖို့မှုပေါ့စဖို့မှုကသူကနေတာနဲ့နှစ်ကကြာတော့ဒီပြိသက်ကိုလေသူကမှတ်တတ်နေတော့ဒီဟင်းကျွေးတွေချက်လို့ရှိရင်လက်လက်လေးမှမမြည်ဘူးသူတန်ခါရီလိုလည်းလေးစားတယ်ဘာလို့တန်ခါရီမစားခင်မဖုံးမစားဘူးပေါ့နော်လိုက်မစားဘူးသူမမြည်ဘူးဒါပေမဲ့သူ့လက်စားနဲ့သူကဟုတ်နေတယ်အဲသူ့လက်စားနဲ့သူချက်နေကြဘူး ဒါပေမဲ့တနေ့ကျတော့သူကဘာဖြစ်လို့ဆိုအဲသူလက်စအတိုင်းသူကခုနစားတို့ဘာလို့စသည်အပြင်မသူကထည့်ထားတယ်ဒါပေမဲ့သူကတတိမိတ်သွားတယ်မြည်လည်းမကြည့်တော့နောက်တစ်ခါသူကအဲလက်စမျိုးထပ်ထည့်လိုက်တတိမိတ်သွားလက်စမျိုးထည့်ပြီးသူကလည်းမမြည်ဘူးပေါ့ဒါကြီးကိုဝိုင်းပေါ်တင်လိုက်တာပဲအဲ့တော့ဝိုင်းထဲမှာဟိုဖះဆုံးတော့ကောက်ပြီးတယ်ဆိုရင်စွန့်ကန်တန်ကန်တော့အရင်ဆုံးကတ်တာကဦးစင်းကဟိုဝါချင်းဖြစ်တော့ဦးစင်းကလည်းတပိတ်တဲ့ကတ်တဲ့သွားတာပဲတပိတ်တဲ့ကတ်တဲ့သွားပြီးတော့စွန့်ဝိုင်းတိုင်လိုက်တယ် စကြည့်တော့တဲမဟုတ်ဘူးဒါပေမဲ့ကိုပဲဟိုနည်းနည်းပါးပါးလေးတာတော့ဖြစ်ရင်ဖြစ်မယ်ကိုခတ်တဲ့အထဲပဲလေးလာလို့ထင်နေဆိုဦးစင်းကလည်းဒီတိုင်းလေးကြိတ်ပြီးတော့ဗောလေနည်းနည်းတည်းတော့ဒီတုပ်လေးပဲစားဖုံးပေးလို့ရတယ်ပေါ့ဆိုမပြောတော့ဒါပေမဲ့ तू ကမဟုတ်ဘူးမဟုတ်ဘူးဆိုတာကတော့ကျွန်တော်နောက်တစ်ပတ်ကစွန်ဝိုင်းလာထိုင်တယ်ဦးစင်းတစ်ပတ်လည်းမျက်နှာကဆရာတော်ဘယ်လိုလဲဆိုတော့ကိုကလည်းအော်ဘာဖြစ်လို့တုံးဆိုတော့နောက်အဲ၄၅ပါးကပြောလာတော့မဟုတ်တော့ဘူးတဲ့ ဒီကြာသဟင်းတော့မဟုတ်တော့ဘူးဆိုမေ့ကြည့်တော့မှသူကဘာဖြစ်တော့ဆိုတော့အဲဟုတ်မယ်တဲ့စပူဒီချက်တဲ့သူကအဲဟုတ်မယ်ဒီနေ့တဲ့တပြိတော့ကလည်းမြည်ချက်နေကြမဟုတ်တော့အဲ့ဒါပရမတ်တကအချိန်အစကိုမှားပြီးတော့ထက်မိတတ်တယ်ဆိုတော့တတိလက်လွတ်ဖြစ်သွားတဲ့အခါမှာဖြစ်တတ်တဲ့သဘောပေါ့နော်အဲ့ဒါအဲ့ဒါမျိုးအဲ့ဒါမျိုးကဒါဦးဇင်းတို့နေ့စဉ်ဘဝမှာကိုရှိတာအဲဒါကလေးမှာဦးဇင်းတို့မကြမကြလဲဦးဇင်းတို့ကြားပါတယ် တချို့ဒကာကြီးတွေဒကာမကြီးတွေမိဘူးတိုက်တယ်မိဘူးတိုက်တယ်တို့လိုပဲတတိလက်လုံးနဲ့ဒကာလေးမိဘူးကြီးပေးချတာဒကာလည်းအကုန်လုံးလောင်ကျွမ်းသွားတာမျိုးကမရှိဘူးလားရှိပါတယ်ဗျာအဲ့တော့ဦးဇင်းတို့ကနေ့စဉ်ဘဝမှာကိုကတတိကအဲ့လောက်အရေးပါတာအဲတို့တို့ပဲတချို့ဆိုလို့ရှိရင်အဲအလုတ်လုတ်ကြတယ်ပေါ့အလုတ်လုတ်ကြတယ်ကိုလုတ်တဲ့အလုတ်တွေမှာစိတ်မရောက် စိတ်မရောက်တာတကယ်တော့တတိပေါ့တတိကဒီပေါ်မှာဟိုဒီအာယုံပေါ်မှာပေါ့စိတ်ကြောက်မှုနေသွားတဲ့အခါတတိတတိလက်လို့ဖြစ်တဲ့အခါမှာဒီလိုမျိုးပဲအမှားမှားဖြစ်တတ်တယ်ကဲဒါကဦးဇင်းတို့နေ့စဉ်ပေါ်မှာဒီလိုအရေးကြီးနောက်တကသူတဲ့ဘုံပြီးတော့နည်းနည်းလေးနည်းနည်းလေးဆက်ပြီးတော့ဦးဇင်းတို့ဆင်ញင်ကြတဲ့အခါဒီတတိတရားဒီတတိတရားဒီဆိုကြပါစို့ဦးဇင်းတို့နေ့စဉ်နဲ့အမျှကောင်းတဲ့ကုစုဖြစ်ရေးပေါ့ နေ့ချင်းနဲ့အမျှအကုသိုလ်ကုသိုလ်ဆိုတဲ့ဒီအပိုင်းမှာဘာကအရေးမှာတော့ဆိုတော့တတိတရားကအဓိကနေရာကနေပြီးတော့ရှိနေတယ်။ဒါကြောင့်မလို့ဦးဇင်းတို့အင်္ဂုတ္တရနိဂံမှာယေကေစီကုသလဓမ္မတပ်ပိတိအပမာဒမူလကာယေကေစီကုသလဓမ္မအမမဒတဘာဘသောကုသိုလ်တရားတို့သည် အပမာဒမူလကမမေ့မလျော်ခြင်းတတိတရားလျင်အကြောင်းရင်းမူလရှိကြလေကုန်၏ဟော တတိတရားကကုစုတရားအားလုံးဘယ်ကုစုပဲဖြစ်ဖြစ်ဒါနကုစုပဲဖြစ်ဖြစ်သီလကုစုပဲဖြစ်ဖြစ်ဓမ္မသာဝနာကုစုဘာဝနာကုစုတွေမှာပဲဖြစ်ဖြစ်တတိတရားကအရေးပါတာပဲအဲတတိတရားရှိနေရင်တနည်းအားဖြင့်တတိဒီအဓိကအကြောင်းရင်းမူလအနေနဲ့ရှိနေတယ်ကုစုဖြစ်ဖို့ရအဲထို့တူပဲတစ်ဖက်ကကြတော့ယေကေစီအကုဒလာတဗ္ဗေဒီပမာဒမူလံကား ယေကေတိအကုသလအမမထတဘာဝသော အကုသိုလ်တရားတို့သည်ပမာဒမူလကမေလျော်ခြင်းပမာဒတရားလည်းအကြောင်းရင်းမူလရှိကြလေကုန်၏ဟောတပတ်ကပြန်ပြီးတော့ကြည့်ကြမယ်ဆိုရင်လည်းပဲတဲ့အဲ့ဒီအကုသိုလ်တရားအလုံးအကုသိုလ်တရားအလုံးကအကြောင်းရင်းကိုပြောပါဆိုရင်မေလျော်ခြင်းအဲ့ဒါပမာရာတရားကအကုသိုလ်အလုံးဖြစ်ဖို့ရန်အကြောင်းပဲ အဲ့တော့ဒီနေရာလေးမှာလည်းဒကာကြီးဒကာမကြီးစင်ချင်းကြီးပေါ့အထူးသဖြင့်ဦးဇင်းတို့ကံကံရဲ့အကျိုးကိုလည်းနားလည်နေတယ်ကုသိုလ်အကုသိုလ်လည်းခွဲခြားပြီးတက်တည်နေတဲ့ဦးဇင်းတို့ဟိုသူတော်ကောင်းတွေအနေနဲ့မိမိတို့ရဲ့နေ့စဉ်ဘဝမှာကုသိုလ်တရားတွေဒါကုသိုလ်ဒါအကုသိုလ်လို့တော့သိနေတာပဲအသိနေပေမဲ့ကုသိုလ်တည်းပဲပြုပြီးအကုသိုလ်တွေအကုန်လုံးကို စင်ကြဲပြီးတော့ရှောင်ရှားနိုင်သလားဆိုတော့ အကုသိုလ်တွေဒကာကြီးတွေဒကာမကြီးတွေမိမိတို့ရဲ့နေ့စဉ်ဘဝမှာကင်းသလားဆိုတော့ကင်းပါဘူးခင်ဗျာမကင်းဘူးအဲ့တော့အဲ့အကုသိုလ်တရားကဦးဇင်းတို့ပြုကြတဲ့အခါမှာပြုမိသွားတဲ့အခါအကုသိုလ်မှန်လို့မသိလို့ပြုမိတာနဲ့သိလို့ပြုမိတာဘယ်သိရဲ့အတာနဲ့ပြုမိတာဘယ်ဒါကများမလဲမသိလို့ပြုမိတာများပါတယ်ဖေ။ဟုတ်ရလားတကကြီး။တကလေးမဦးဇင်းတို့အကုသိုလ်ဆိုတာတော့သိတယ်နော်။ မသိလို့ပြုမိတာလည်းရှိတတ်ပါတယ်ဒါပေမဲ့ရေပုံရဦးသိန်းတို့ဗုဒ္ဓဘာသာကုလိုအခြေခံအပြင်တရားဓမ္မတွေကိုလည်းနားလည်တာလည်းသူတော်ကောင်းတွေအတွက်တော့ဒါမကောင်းဘူးဒါဒုစရိုက်လို့သိတယ်အတိတိနေပဲပြုမိကြတယ်ဒါဆိုတိတိနဲ့မိမိကလိုချင်လို့ပြုတာလားဆိုတော့တစ်ဖက်မှာခုနပြောတတိပေါ့တတိလက်လွတ်သွားတဲ့အခါမပြောသင့်တဲ့စကားပြောမိတယ်မလုပ်သင့်တဲ့စကားကိုမလုပ်သင့်တဲ့အလုပ်ကိုလုပ်မိတယ်မကြံသေးတဲ့အတွေးကိုကြံမိတယ်ဆိုတော့တတိလက်လွတ်သွားတဲ့အချိန်ဖြစ်တာပဲ မသိလို့လားဆိုကြပါစို့ဒကာကြီးတွေဒကာမကြီးတွေအနိစ္စဆုံးပြောမယ်ဆိုဥမာမူသားစကားလေးပေါ့မူသားစကားပြောရတော့မယ်ဆိုတာတခါလေးကြုံလာတယ်ဒါပေမဲ့ဒီမူသားစကားကိုငါတရားပြောလိုက်လို့ရှိရင်အမှုသာဝါဒတော့ဖြစ်တော့မယ်မှုသာဝါဒသိခါဖို့တော့ကြိုးပြောတော့မယ်ဒါမသိဘူးလားဆိုတော့သိနေတယ်မိမိပြောမှလည်းမူသားလို့သိနေတယ်ဒါပေမဲ့တတိလက်လွတ်သွားတဲ့အခါမှာပြောမိတာမျိုးရှိတယ်ဒါက ဝစီကံအနေနဲ့ပြောတာပေါ့အဲတို့တူပဲဒီမနောကာယကံအနေနဲ့လည်းတို့တူပဲတခါလေမှမိမိလုပ်လိုက်မယ်အလုပ်ဒီမသိတာတော့မဟုတ်ဘူးဒါဟာအကုသိုလ်ဖြစ်စီတတ်တယ်သူ့တဲ့တတ်တာသူ့ဥစားခိုးတာအကုသိုလ်ဖြစ်စီတယ်အတိတော့တိနေတာပဲတိနေပေမဲ့တတိကဥစည်းနေတဲ့အခါတတိကအားကောင်းနေတဲ့အခါဒီဒုစရိုက်မှုတခုကိုမပြုတ်မိမပြုတ်မိထိန်းထားနိုင်တယ်ရှောင်ကျဉ်ထားနိုင်တယ် အဲဒါပေမဲ့တတိလက်လွတ်သွားပြီဆိုစောစောကသိနေပါတယ်ဒါမကောင်းပါဘူးဒုစရိုက်တရားလို့ဆိုပေမဲ့ဟောတတိအားနည်းသွားတဲ့အခါပြုမိတာပဲဘာဖြစ်လို့တော့အခန့်ကမိမိတို့မှာခုနပြောတဲ့အဝိဇ္ဇာနုတယမူလကိနာအဝိဇ္ဇာနုတယပရိခေတိနာဆိုတဲ့အဝိဇ္ဇာကလည်းအချမ်းရရှိပြီးသားအဝိဇ္ဇာတရားကအဲတစ်ဖက်မှာလည်းခုနပြောတဲ့လောဘဒေါသဆိုတဲ့ဒီအဝိဇ္ဇာကိုအခြေခံပြီးမသိမှုအပေါ်မှာအဲလိုလားတယ်ဆိုတဲ့လောဘအလိုမကြဘူးဆိုတဲ့ဒေါသဒီလောဘဒေါသကလည်းရှိနေလေတော့ သူတို့ကလည်းသိပြီးတော့အားကောင်းနေတယ်မဆိုကြပါစို့ရာဟုတုတစ်ခုကိုရဖို့ပေါ်မတရားသောနည်းနဲ့ရဖို့ကြိုးစားနေတယ်လိုချင်တယ်ဆိုတဲ့စိတ်ကဒီရာဟုတုပေါ်မှာခုနမိမိကရွှေဆိုရင်ရွှေငွေဆိုရင်ငွေလို့ဒီလိုအနိကမှားနေတယ်တစ်ဖက်ကအဝိဇ္ဇာအော်တစ်ဖက်မှာလည်းခုနလိုချင်နေဇဏသိပ်ပြီးတော့ပြင်ပြန်လိုချင်နေဆိုတဲ့လောဘကလည်းတွန်းအားပေးနေဒါပေမဲ့တတိလေးရှိနေတယ်တတိလေးကောင်းနေလို့တော့ကိုယ့်ကိုယ်တခါတည်းစဉ်းကျင်ပြီးအော်ဒါဒီမလုပ်သင့်ဘူး အဲဒါသည်ဒါတမအာဇီဝကြတဲ့အတန်မွေးဝမ်းကြောင့်မဟုတ်ဘူးစသည်အပြင်ဒါမျိုးတတိရှိနေတုံးတော့ရှောင်ရှားနိုင်ပေမဲ့တတိတရားလက်လွတ်သွားတဲ့အချိန်ကြရင်တော့အဲ့ဒါတိတိနဲ့ဒါဟာဒုတိယပါဒါဟာတမအာဇီဝကြတဲ့အတန်မွေးဝမ်းကြောင့်မဟုတ်ပါဘူးလို့သိနေပေမဲ့ဒကာကြီးဒကာမကြီးပြုမိသွားတာမျိုးမရှိဘူးလားရှိပါတယ်ခင်ဗျာရေဒါကြောင့်မို့လို့ ဒီတတိတရားသည်မိမိတို့ရဲ့နေ့စဉ်ဘဝမိမိတို့ရဲ့ကာယကံမှုဝစီကံမှုမနောကံမှုတွေမှာကုသတရားဖြစ်ဖို့တတိတရားသည်ဒါအဓိကအကြောင်းရင်းနေရာကနေပြီးတော့ပါဝင်နေတယ်။အဲတစ်ဖက်ကလည်းထို့တူပဲစန့်ကျင်ပဲစောစောကပြောသလိုပေါ့။ခုနဒုတိယတကုကာဒုတိယတကုသို့မဟုတ်ဝစီဒုတိယတကုသို့မဟုတ်မနောဒုတိယတကုပြုမိဖို့ရ။အဓိကအကြောင်းရင်းအနေနဲ့သူကစန့်ကျင်ဘက်ပေါ့နော်။တတိလက်လွတ်မှုပေါ့။ဒါကတော့ဦးဇင်းတို့ ဇာထဲမှာတော့ဟိုတယောဓမ္မတုတ်ကူဖတ်ကြည့်တဲ့အခါအဲ့မှာဘာသုံးဆိုတော့မုဋ္ဌသစ္ဆန်ဆိုပြီးဒါကတော့နည်းနည်းအစဉ်တန်းတော့မြင့်မှန်တယ်ဒီလိုတော့သုံးတာရှိတယ်မုဋ္ဌသစ္ဆန်တတိလက်လွတ်သွားတာပေါ့နောက်ဦးဇင်းတို့ဟိုဒေါက်တာတွေထဲမှာတော့မုဋ္ဌတတိတာဆိုပြီးတော့မုဋ္ဌတတိတတိလက်လွတ်လေးနဲ့ဘဝတစ်ခုကိုဆုံးသက်တယ်ဆိုတဲ့နေရာမျိုးလေးတွေမှာမုဋ္ဌတတိဆိုပြီးဒီလိုလက်တက်ရိုက်သုံးတာတော့ရှိတယ်တရားဓမ္မသုတ်ဓမ္မတော့သူကမုဋ္ဌသစ္ဆန်တတိလက်လွတ်မှုဆိုဒီလိုသုံးတယ် အဲ့ဒါကြီးမௌထသစ္ဆံပေါ့တနည်းအားဖြင့်မௌထတတိပေါ့တတိလက်လွတ်တဲ့အချိန်မှာသူကဘာဖြစ်တော့ဆိုတော့အကုသိုလ်တရားတွေဖြစ်တယ်အကုသိုလ်တရားတွေဖြစ်ရင်အဲ့အကုသိုလ်တရားတွေကသူကသန္တနာကိုကျင်လည်စေမှာပေါ့အဲဒုစရိုက်မှုတွေပြုကြတော့အော်တစ်ဖက်ကကြတော့ခုနတတိလေးဥစည်းနေပြီတတိဥစည်းခိုက်သည်သူကကုစုဖြစ်ဖို့ရန်ဒါအနည်းဆက်ဆုံးအကြောင်းဖြစ်သွားတယ်တတိရှိနေရင် ကာယဒုစရိုက်မှုတွေရှောင်ပါပဲဝစီဒုစရိုက်မှုတွေကိုရှောင်ပါပဲတတိလေးရှိနေမနောဒုစရိုက်မှုတွေကိုရှောင်ပါပဲအဲဒါကြောင့်မလို့တတိတရားကဒီကုသိုလ်နဲ့အကုသိုလ်ဖြစ်ရေးအတွက်နိမတမအရေးကြီးတဲ့နေရာကပါဒါကြောင့်မလို့ဦးဇင်းတို့တတိကိုစိတ်ကအဆောင်အရှောက်လို့ဒီလိုလဲမှတ်ရတယ်တတိဒီပါတဲ့တော့စိတ်ဤအဆောင်ချက်ပါဗျာ စိတ်ရအဆောင်ကြောင့်ဒါကြောင့်မလို့တကယ်ကြီးဒီကမကြီးဒီလက္ခဏာတတ်တာပြစ္စုပတ္ထံဗဒ္ဒံရှုခွက်ကလေးကိုသွားတဲ့အခါကျရင်တော့အဲ့ဒီမှာပြစ္စုပတ္ထံဆိုတဲ့နေရာလေးမှာကြာအာရခပြစ္စုပတ္ထနာဆိုဒါလေးတစ်ချက်အဲ့မှာသွားရတွေ့ရလိမ့်မယ်။ဘာပြောတာလဲစိတ်ကိုသူကစောင့်ရှောက်တတ်တဲ့သဘောလို့ယောဂီရဲ့ဉာဏ်ထဲမှာထင်လာတယ်ဆိုတာဒီဘိုင်းကိုပြောတာ။စိတ်ထဲမှာခုနပြောတဲ့ကာဒုတိယဒီမဖြစ်အောင်ကာယစိတ်ထဲမှာပေါ့ဒုတိယမှုတစ်ခုကို မကြံစီမိအောင်သူကဒီတတိကစောင့်ရှောက်ထားတာ အဲ့တော့အကုသိုလ်တရားတွေမိမိစိတ်အစဉ်မှာဖြစ်ပေါ်မလာအောင်တတိကစောင့်ရှောက်ထားတယ်တတိကစောင့်ရှောက်ထားတယ်အဲ့တော့ဦးဇင်းတို့စိတ်ဆိုတဲ့သဘောကတော့မူလတ attva တွေပေါ့အထူးသဖြင့်လူသားကိုကွက်ပြောမယ်ဆိုလူသားတွေရဲ့ပင်ကိုယ်စိတ်ကတော့ကုသိုလ်ရဲ့အကျိုးတရားနဲ့မုံမြတ်တဲ့စိတ်လို့ဒီလိုပြောလို့ရတယ်။အဲဒီပုံမှာခုနပြောတဲ့တတိလက်လွတ်သွားတဲ့အခါအတိညာကလည်းမလုံလောက်ဘူးတတိကလည်းလက်လွတ်သွားရင်သူက အကုသိုလ်ဆိုတဲ့ညှဉ်းနှွမ်းမှုတွေက ဒီစိတ်တက်စင်မှာလာပြီးတော့ရှင်ဆက်ပြီးတော့ဖြစ်သွားမယ်အကုသိုလ်နန္တရားတွေနဲ့အဲကဲပြတတိကဥစည်းထားနိုင်မယ်တတိကဥစည်းထားနိုင်တယ်ဆိုရင်တော့တစ်ဖက်ကဘာဖြစ်တုံဆိုတော့ကုသိုလ်တရားတွေနဲ့ဒီစိတ်အစဉ်က ကုသိုလ်တရားတွေနဲ့ရှင်ဆက်တဲ့နန္တရားအဖြစ်နဲ့ဒါဥစဉ်တို့တဏ္ဍာမှာတို့တကကြီးဒီမကြီးတဏ္ဍာမှာဒါဖြစ်ခွင့်ရှိမှာပေါ့ဒါကြောင့်မလို့တတိတရားဒီကုသိုလ်အကုသိုလ်ဖြစ်ဖို့ရန်အဓိကအကြောင်းမူလအနေနဲ့ဒါရှိနေတယ်လို့ဒီလိုတစ်ချက်နားလည်ရမယ် ဒါကဦးဇင်းတို့နေ့ချင်းဘဝမှာကုသိုလ်အကုသိုလ်နဲ့ပတ်သက်လို့ပေါ့ဖြစ်နိုင်ကြည် နောက်တစ်ခုကတော့ဘာရှိတော့ဆိုတော့တရားဘာဝနာအထုတ်တဲ့သူတော်ကောင်းတွေတရားဘာဝနာအထုတ်တဲ့သူတော်ကောင်းတွေမှာလည်းတစ်ချက်ဘာဝင်လာတော့ဆိုတော့တို့တကကြီးတွေဒကမကြီးတွေတရားအထုတ်ပြီဆိုရင်ဥဇံပထမတော့အင်္ဒြီ၅ပါးညီမျှဖို့လိုတယ်။ဘာညီမျှဖို့လိုတဲ့တော့အင်္ဒြီ၅ပါးညီမျှဖို့လိုပါတယ်ဖေ။ အိန္ဒြေ၅ပါးတတ္ထဝရိယတတိတမာတိပညာဆိုတဲ့ဒီအိန္ဒြေ၅ပါးတတိန္ဒြေဝရိန္ဒြေတတိန္ဒြေတမာတိန္ဒြေပညာန္ဒြေဆိုတဲ့ဒီအိန္ဒြေ၅ပါးညီမျှဖို့လိုတယ်အဲ့အိန္ဒြေ၅ပါးညီမျှရေးတည်လည်းပဲဟာတတိတရားကအဓိကနေရာကရှိနေပြန်တယ်။အော်နောက်တစ်ခါဦးဇင်းတို့အဘိုးစဉ်ကခုနှစ်ပါးညီမြရေးတတိတံဘိုးစဉ်ဓမ္မဥဒိယတံဘိုးစဉ်ဝရိယတံဘိုးစဉ်ပိဋိတံဘိုးစဉ် ပတ္တရိတံမုဇဉ်တမာရိတံမုဇဉ်ဥပက္ခတံမုဇဉ်ဆိုတဲ့ဘုဒ္ဓင်ခုနပါအဲဒီဘုဒ္ဓင်ခုနများညီမြရေးမှာလည်းပဲတတိတရားကချင်းခွင်ရှားပါမှာသူကအတိကနေရကပါရအဲ့တော့တရားအထုတ်ပြီဆိုတဲ့သူတော်ကောင်းတယောက်ဆိုကြပါစို့မိမိကကမ္မဋ္ဌာန်းလေးတွေကိုနှလုံးသွင်းနေတယ်ကမ္မဋ္ဌာန်းနှလုံးသွင်းနေလို့ရှိရင်ဒါတကယ်ကြီးတုံမကြီးတရားကိုတကယ်အထုတ်ပြီးတော့အထုတ်ဘူးတဲ့သူတော်ကောင်းတွေသူဒီအတွေ့အကြုံကကောင်းကောင်းရှိတယ် ကမ္မဋ္ဌာန်းလေးတစ်ခုဝင်လေထွက်လေလေးကိုဆိုကြပါစို့မိမိတို့ကနှလုံးသွင်းပြီးတော့ပွားများနေအဲဝင်လေထွက်လေလေးကိုတော့ရှောင်မိမိတို့ကမှတ်နေတယ်တတိလေးကလည်းဒူဝင်လေထွက်လေလေးမှာကတ်ဒါပေမဲ့မတိမနာတကားတဲ့တစ်ဖက်ကနေအဲဝင်လေထွက်လေလေးကိုမှတ်ခြင်းမှတ်ခြင်းမှတ်ခြင်းအဲဝင်လေထွက်လေကိုကိုကတင်းတင်းရှားရှားသိအောင်ကြိုးစားလာတယ်ကြိုးစားလာတဲ့အခါကျတော့တပြေးပြေးနဲ့တကားအဲ့မှာဘာဖြစ်တော့ဆိုတော့ဝရိယလွန်သွားတယ်ဘာဖြစ်သွား ဝိရိယလွန်သွားပါတယ်ဖေ။ဝိရိတော်လေးတွေကိုမှတ်ခြင်းနဲ့ဝိရိတော်လေးကိုလိုက်ပြီးတော့မှတ်တယ်မှတ်တယ်မှတ်ခြင်းနဲ့ဝိရိယလွန်သွားတယ်။ဝိရိယလွန်တဲ့အခါကျစိတ်ကတခါလေးပြန့်လွင်သွားတယ်။အဲလူကလည်းပင်ပန်းလာတယ်။အဲဒါလိုဖြစ်တတ်တယ်။အဲလိုဖြစ်သွားခြင်းဒီဒီဝိရိယလွန်သွားတဲ့အခါစိတ်ကတည်ငြိမ်မှုလေးနည်းလာတယ်။အဲဝိရိယလွန်သွားခြင်းဒီဘာကြောင့်လို့လို့တစ်ခါကပြန်မိပြန်တော့တတိကအားနေသွားလို့ တတိတော်အားကောင်းမောင်းတန်ရှိနေမယ်လို့ဝရိယနဲ့ခုနတမာတိနဲ့ညီညာနေအောင်ဒီတတိတရားလေးကသူကသူကစောင့်ရှောက်ပေးထားတယ်အဲ့တော့တတိတရားလေးကစောင့်ရှောက်ပေးထားတဲ့အချိန်တော့မိမိတို့ကခုနပြောတဲ့ဝင်ထွက်လေဆိုတဲ့ကမ္မထအာယုံလေးမှာမိမိတို့ရဲ့စေကီကိုကပ်ပြီးညီနေအောင်ထားတယ်အဲ့တော့အင်းဒီကိုညီမြအောင်ကြည်တဲ့နေတဲ့ယောဂီသူတော်ကောင်းဖြစ်ခဲ့အဲသူကဒီကမ္မထာအာယုံလေးပေါ်မှာအညီအမျှအင်းဒီဒီညီမြနေအောင်ဒီတတိတရားနဲ့စောင့်ရှောက်ထားနိုင်တယ်။ဒါကြောင့်မလို့ဦးဇင်းတို့ဒီ တရားအထုတ်တဲ့အခါယုတ်တရားနံတရားတွေကိုသိသိဓာတ်ပြီးပြီဆိုတဲ့သူတော်ကောင်းပေါ့တနည်းအားဖြင့်ဦးဇင်းတို့ဟိုဝိပဿနာကိုတကယ်ရှုပွားသုံးသပ်တတ်တဲ့သူတော်ကောင်းဆိုခဲ့ရင်ပေါ့ဒီအနေတွေညီမြောက်အောင်ကျင့်ရတဲ့အပိုင်းပေါ့ဥမာသမထအလုပ်ကိုလုပ်တော့မယ်ဆိုလို့ရှိတယ်တမာတိထူထောင်နေကမ္မထအာယုံလေးဝင်နေတွေ့လေဆိုတဲ့အာယုံလေးပေါ်မှာတတိတိကိုကတ်တာလွယ်လွယ်နဲ့တခါလဲမိမိကဒီနန္တရားတွေကိုလည်းသိသိထားဘူးတဲ့သူတော်ကောင်းဖြစ်တဲ့အတွက်ကြောင့်စိတ်စိတ်တိတ်တွေကို ကိုကကောင်းကောင်းရင်းနှီးနေတယ်ကောင်းကောင်းရင်းနှီးရတဲ့အတွက်ကြောင့်ဒီကမ္မထအယုံလေးပေါ်မှာမိမိစိတ်ကလေးကိုတင်ထားရင်အလိုက်တင်ကုဏဝရိယလည်းလွန်မသွားရအောင်အဲတစ်ဖက်ကဗါလဲစောင့်ရှောက်ပြီးတဲ့တတိတရားလေးကဒါကြောင့်မလို့စိတ်ဒီစိတ်ကိုစောင့်ရှောက်ပြီးထားတယ်တတိတရားတည်အဲ့တော့ဒီတတိတရားလေးကအားကောင်းတဲ့အကြောင်းဝင်လေထွက်လေဆိုတဲ့အာယုံလေးကိုနှလုံးသွင်းထားတဲ့သူတော်ကောင်းတွေတက်တောင်တက်တာနဲ့အေးအေးချမ်းချမ်းနဲ့တလို့ဖြစ်တာပေါ့။အော်တစ်ဖက်မှာညာထုတ်တူပဲသူနဲ့ဆန့်ကျင်ပဲ။တခါလေးမှတခါကြီးတခါမကြီးတွေကြုံမှုအောင်မယ်။ ဝင်လေထွက်လေလေးကိုမှတ်ကမ္မထအယုံလေးကိုမှတ်မှတ်နေတော့တော်တော်လေးတခါတည်းမအားလေးကကောင်းလာပြီမအားလေးကကောင်းလာရင်ဘာဖြစ်တော့ခန္ဓာကိုယ်လေးကတခါတည်းတက်တောင်တက်တာနဲ့အဲတချို့ဆိုခန္ဓာကိုယ်လေးကပေါ့ပြီးတော့တခါတည်းလေထဲမှာကြွပြီးမြောက်နေတဲ့ကဲ့သို့ဒီလောက်ထိဒါဟိုအေးအေးချမ်းချမ်းလေးနဲ့ကမ္မထအယုံလေးကိုမှတ်နိုင်အဲ့လိုမှတ်နိုင်လို့အဲ့ဝင်လေထွက်လေဆိုတဲ့အာယုံလေးကိုဒီဇိုင်းမှမှနှလုံးသွင်းပြီးတော့ရှုပါသုံးသပ်အဲ့လိုရှုပါသုံးသပ်နေရင်တခါတည်း ခန္ဓာကိုယ်လေးကပေါ်ပါပြီးအေးချမ်းလာတယ်ကိုရောစေကောအေးချမ်းလာတယ်အေးချမ်းလာတဲ့အခါကျတော့အဲ့ဒီမှာချမ်းသာလေးတွေသွားပြီးတော့တွေ့တယ်ချမ်းချမ်းသာသာလေးဖြစ်လာတယ်ဒီကမ္မဋ္ဌာန်းအာယုံရဲ့အရာတာကိုချမ်းချမ်းသာသာခံစားရတယ်ပေါ့အဲ့လိုချမ်းသာနေတဲ့ချမ်းသာနေတဲ့တပီးပြင်းနဲ့ဘာဖြစ်သွားတော့တကကြီးတွေတကမာကြီးတွေအင်းငိုက်သွားပါတယ်ဖေ။အင်းငိုက်သွားပါတယ်ဟုတ်လား။အဲ့တော့ချမ်းသာလေးဆိုပြီးတကားတဲ့အဲ့ဒါဝင်လေတွက်လေအာယုံလေးကိုမှတ်ကြည့်နေတချို့ကြတော့လည်းဘာမှမသိလိုက်တော့ဘူးတထိုင်လုံးအဲသူတစ်ပါးဟိုကြည်ဒီ တရားထိုင်ချုပ်တဲ့တတိပိကကြည်တီခေါင်းခေါင်းလုံးလေးတီးမှပဲနှကားတယ်အဲဒါတစ်ချိန်လုံးကိုဘာမှမသိလိုက်ဘူးတချို့ကြတော့လုံးလုံးမသိရမှာခုနလိုပြောတယ်တကယ်ကိုအိတ်ကိုအိတ်ငိုက်သွားတော့တာပဲအဲ့ဒါဘာလဲဆိုတော့တမာတိလွန်သွားတယ်တမာတိလွန်သွားတယ်တဏတမာတိကအားကောင်းသွားတဲ့အခါကျတော့တမာတိလွန်ပြီးဒီဘက်ကဝရိယကမလိုက်နိုင်ဘူးမလိုက်နိုင်တဲ့အခါကျတော့ဒါပုံဝင်ကြတာမျိုးပေါ့တနည်းအားဖြင့်လည်းဟိုစိတ်စိတ်တိတ်တွေကမိမိတို့အလုပ်ကိုကောင်းကောင်းမလုပ်နိုင်တော့လား အဲ့ကကျတော့ထိနာမိတာဝင်နေပေါ့အေဂျင်ငိုင်းပြီးသွားတယ်ပေါ့ဒါလိုဖြစ်တယ်အဲ့တော့ပြောချင်တာကအဲ့ဒါလေတတိတရားကအာအားနေသွားတဲ့အခါတတိတရားကယော့သွားတဲ့အခါမှာကမ္မထအယုံပေါ်မှာအညီအမျှအိန္ဒြေဒီမညီမျှတော့ဝရိယကအားနေသွားပြီဝရိယကအားနေပြီတစ်ဖက်ကဘာဖြစ်တုံးဆိုတော့တမာတိကလွန်သွားတော့အဲ့ဒါအေဂျင်ငိုင်းမိမှုဖြစ်တာပဲ အဲဒါကြောင့်မို့လို့ဒီအင်္ဂလိပ်၅ပါးညီမာရေးအတွက်မှာဒီတတိတရားသည်ဒါတကယ်ကိုအဓိကနေရာကပါတယ်နောက်တစ်ခုဦးဇင်းတို့တတ်တာပြီးတော့အတ္တဒါနဲ့ပညာပေါ့တတ္တနဲ့ပညာလည်းထို့တူပဲအဲဒါကလည်းတရားဘာဝနာအားထုတ်တဲ့နေရာမှာဖြစ်ဖြစ်ပေါ့တတ္တတရားဒါကလည်းမှတရားအားထုတ်နေရင်လည်းယောဂီကဒါကလည်းမှဖြစ်တတ်တယ်တရားကိုနှလုံးသွင်းတယ်ကမ္မထအယုံလေးကိုနှလုံးသွင်းဆိုကြပါစို့အာနာပါနကမ္မထဝင်လေတွက်လေလေးကိုနှလုံးသွင်းနှလုံးသွင်းရင်းနဲ့ဘာဖြစ်တော့ဒီဝင်လေတွက်လေလေးကို စိုက်မမတ်နဲ့ရှုပသုံးသပ်နေရင်ဒါနမိတ်တွေအစဉ်စဉ်ပေါ်လာမယ်ဇန်သမာဓိတွေကိုရနိုင်နေဒါဘုရား ဟောတာဘုရားရှင်ကိုယ်တိုင်လည်းပဲအာနာပါနာကိုတကားတဲ့သရုတ်ထဇန်ရောက်တဲ့အထိကပွားများအားထုတ်ခဲ့တယ်အဲဒါပေမဲ့မိမိကဝလင်တွက်လေးကိုမှတ်ရုံနဲ့ဇန်ရတယ်ဆိုတာမျိုးကြတော့အော်ဝလင်တွက်လေးလေးတိုင်းပြီးတော့ကြည်တိုင်းပြီးတော့မှတ်နေရုံနဲ့ဇန်ရတယ်ဟုတ်ဟုတ်ပါမလားတန်တရားကဝင်လာတယ်။အော်တန်တရားကဝင်လာတယ်အဲ့ဒါတရားတရားရော့ကြသွားတာပဲ တစ်ဖက်ကစီတိမှုကလည်းသိပြီးအားကောင်းတယ်အဲဝင်လေထွက်လေကိုမှတ်တယ်ဇန်ရတယ်ပြောတယ်အဲဒါပေမဲ့ဝင်လေထွက်ကြိုလေငါးကတိနေတယ်အဲဘာမှလည်းနမိတ်မပေါ်ဘူးအော်ဒါလေးကနမိတ်လားစသည်အပြင်စီစစ်တယ်စမ်းစစ်နေတယ်ခေါ်တာပေါ့အဲ့ခါကျတော့ခုနပညာပေါ့ပညာကလည်းတစ်ဖက်ကစမ်းစစ်မှုကသိပြီးတော့လွန်လာတယ်တစ်ဖက်ကတရားတရားကလည်းမခိုင်ပါတော့အဲ့တော့တရားတရားကရော့ပြီးပညာကလွန်မြန်တဲ့အခါကျတော့အဲ့ဒါကမ္မထအာယုံပေါ်မှာစိတ်ကကောင်းကောင်းမထားနိုင်ပြန်ဘူးအဲအတွေးတွေပလဘွားနဲ့ဒီလိုဖြစ်လာတယ် ဒါလည်းပဲဘာကြောင့်လို့လို့မေးတော့ခုနတတိတရားအားနဲ့သွားလို့ဘာဖြစ်လို့တတိတရားအားနဲ့သွားလို့ပါဖေ။တတိတရားအားနဲ့သွားတဲ့အခါမှာဒီအင်းဒီတွေကမညီမညမညီမမျှဖြစ်လာတာပဲ။တချို့ဆိုလို့ရှိရင်ဘလောက်အထိမြန်ဦးစင်းတို့ဖြစ်တတ်တုံးဆိုရင်ဒါယောဂီတွေကိုပေါ့တချို့ဆိုလို့ရှိရင်ဝင်လေတွက်လေလေးမှတ်တယ် အဲအယောင်လင်းလေးတွေပေါ်လာတယ်တချို့ကြတော့ကနမိတ်ကလေးစပြီးတော့ရတယ်နမိတ်ကလေးစရလို့ရှိရင်စစချင်းတော့ဒီဝင်နေထွက်လေးလေးကစမှန်လို့ဆိုကြပါစို့အဲဝင်နေထွက်လေးလေးကခက်ညင်းထက်ထက်ကလေးဖြည်းပြီးမိကိုရောင်လောက်ကလေးမြင်ထားတယ်အဲ့အချိန်ထိတော့တန်တရားမောင်းဝင်တပြေးပြေးနဲ့သူကဘာဖြစ်တော့အဲ့ဒါလေးကိုဆက်ပြီးတော့မှတ်ပါဦးဇင်းတို့ကအကြံပြုအကြံပြုလို့သူကဘာဖြစ်လာလို့ဆိုအဲ့ဒါလေးကတပြေးပြေးနဲ့တခါလေညင်းထက်ထက်လို့မိကိုရောင်လို့ဝင်နေထွက်လေးကဖြူးပြီးတော့ဖိုးရလာတယ်အဲ့ဒီအချိန်နဲ့ရောက်လဲရောက်တော့ယောဂီကဘာဖြစ်တော့ ဟာကမ္မထအာယုံစောစောကတော့ဝင်နေထွက်လေခုတော့ဖြူးလာတယ်အဖြူးလာတယ်ဆိုတဲ့အခါကျအဲ့မှာတခါတန်တရားကဝင်ပြန်တယ်ဘုရားဟောတဲ့ပါဠိတော်ဒီပေါ်မှာဘုရားဟောတဲ့အပေါ်မှာဒါတန်တရားဖြစ်လာတာတန်တရားဖြစ်လာတဲ့အခါကျတော့မိမိကရှေ့ဆက်ပြီးတော့ဒီတန်တရားကိုမကြော်တော့မလုံမြောက်နိုင်ပြန်ဘူးအဲ့တော့တရားတရားကရော့ကြသွားလို့ပဲတန်တရားဝင်လေဆိုတာဟိုတနေ့ကဦးဇင်းတို့တရားတရားကိုပြောတဲ့လို့ပေါ့တရားတရားကဆုံးဖြတ်ချက်ချနိုင်တယ်တရားအားနဲ့သွားတဲ့အခါကျပြန်တော့သူကအဲရော်ရဲရော်ရဲဖြစ်လာတာပေါ့အဲတစ်ဘက်ကလည်းပညာကလည်း စမ်းစစ်တယ်အဲ့ကကြတော့တမာရီကမဖြစ်ပြန်ဘူးဒါကြောင့်မလို့အဲ့လိုမျိုးတရားနဲ့ပညာညီညွတ်ရေးပေါ့တရားနဲ့ပညာညီညွတ်ရေးမှာလည်းဒီတတိတရားဒီအဓိကနေရာကပါပြန်တယ်။အော်နောက်တစ်ခုတချို့ချို့ယောဂီတွေမှာဘာဖြစ်လာတော့ဆိုတဲ့အခါကျတော့ဇံရသွားပြီဆိုကြပါစို့ဒါကြုံတတ်တဲ့အတွေ့အကြုံလေးတွေပေါ့ဒကာကြီးတွေဒကာမကြီးတွေလည်းဒါတချင်းချင်းမှာဒီလိုနေရာမျိုးကိုရောက်မလာဘူးလို့ပြောလို့မရဘူး။အဲ့တော့ဒီထက်မှရောက်ရှိပြီးသားသူတော်ကောင်းတွေလည်းရှိ ရှိမှာဝင်လေတက်လေးလေးကိုမှတ်တယ်နမိတ်ကလေးပေါ်လာတယ်ဆိုဒီအနာမနာပฏิပါကနိမိတ်အနေတော့ပေါ်လာပြီးတော်တော်လေးကိုကြီးပြီးတော့တောက်လာတယ်အတော်လေးကိုကြီးပြီးတောက်လာတဲ့အခါချို့ကအဲ့ဒါလေးကိုစိုက်ယူရှုလို့ခုနကပေါ်ဇန်စိုက်သွားတယ်ဆိုပေမဲ့အဲ့မှာသူကသွားပြီးတော့ပညာကလွန်နေပြန်ကောပညာကစမ်းစစ်နေတယ်ဒါလေးကဟုတ်မှာဟုတ်ရဲ့လားတောက်နေတယ်ဆိုတာဟုတ်လားကိုကိုယ်တိုင်မြင်နေရပြီမယ်ဒီခါဒီမှာဆုံးဖြတ်ချက်မချနိုင်ပြန်ဘူး သွတ်မှတ်ချက်မချနိုင်ကဒါလေးကဟုတ်လားတောက်နေတယ်လို့ပြောတယ်ဆိုပြီးသူကအဲ့မြင်းနေတဲ့တရားအထုတ်ခြင်းနဲ့မြင်းညာလေးကိုတစ်ခါမျိုးလုံးဖွင့်ပြီးကြည့်ပြန်တယ်မျိုးလုံးဖွင့်ကြည့်တာလို့တချို့လာလေအဲ့မှာစမ်းစစ်နေတာစမ်းစစ်နေရင်သူကသမာဓိကမတက်ပြန်ဘူးသမာဓိကမတက်ဘူးအဲ့လိုမျိုးပညာကလွန်သွားတယ်တရားကဒါလေးကိုမှတ်ရင်ဒီဇန်ရတယ်ဆိုတာကိုတရားကလည်းဟိုသူ့အလုပ်ကိုသူကောင်းကောင်းမလုပ်နိုင်တော့အဲ့ဒီခါမျိုးမှာလည်းဘာဖြစ်တုံးဆိုတော့ဒါတတိတရားကအာနေသွားလို့ပဲအဲဒါကြောင့်မလို့ဒါတတိတရားဒီကုလို့ပေါ့ လောကီရေရာမှာမိမိတို့ရဲ့နှိမ့်တင်ဘဝမှာကုသိုလ်အကုသိုလ်မိမိတို့ရဲ့နှိမ့်တင်ဘဝမှာအမားတွေနေဖို့ရန်လည်းပဲတတိတရားဒီအမှန်တမ်းမှအရေးပါတဲ့နေရာကနေတယ်နောက်တစ်ခါကုသိုလ်အကုသိုလ်ဖြစ်နိုင်ရေးမိမိတို့ရဲ့နှိမ့်တင်ဘဝမှာမိမိတို့ပြုသမျှတက္ကကြီးတွေတက္ကမကြီးနှိမ့်တင်တဲ့အမြကာယကံမှုတွေရှိတယ်ဝစီကံမှုတွေရှိတယ်မနောကံမှုတွေရှိတယ်အဲ့ဒီပြုသမျှတွေဒီသူကအဝိဇ္ဇာတဏမကင်းနေလေအဲတတ္တဝါတွေမှန်ရင်အဲ့ဒါ သူကကံရတည်တာပဲအဲ့တော့ဆိုကြပါစို့ကောင်းတဲ့အမှုလေးတွေကိုပြုလုပ်နေတယ်ဆိုရင်ကုသိုလ်ကံဖြစ်မှာပေါ့ကောင်းတဲ့စကားလေးတွေပြောနေတယ်ဆိုလဲဒါကုသိုလ်ကံဖြစ်တာပေါ့ကောင်းတာလေးတွေကိုကြံစည်နေရင်လည်းဒါကုသိုလ်ကံဖြစ်တာပေါ့သို့တော့တတိလက်လွတ်သွားတဲ့ဒီပြိုင်ကြီးလေးအဲ့ဒါစက်ညင်မဲ့ဖြစ်သွားမှာပဲအဲမိမိတို့ကပြုမှုနေတိုင်းပြုမှုမှုတွေဒီမိမိတို့ကကာယကံကကိုယ်နဲ့ပြုတဲ့အမှုတွေဒီဒါအကုသိုလ်တွေဖြစ်နိုင်တယ်အဲမိမိတို့ကဝစီကံမှုတွေဒီဒါအကုသိုလ်ကံတွေဖြစ်နိုင်တယ် သို့သူတို့ရဲ့မိမိတို့ရဲ့ကြံစီတွေးခေါ်မှုတွေဒီအဲ့ဒါအကုသိုလ်ကံတွေဖြစ်နိုင်တယ်။ဘာကြောင့်လို့ဆိုတော့တတိလက်လို့သွားလို့ဒီတော့တတိတရားဒီနေ့စဉ်ဘဝမှာလည်းပဲအရေးကြီးတယ်။အထုံနေ့စဉ်ဘဝအမူအရာတွေကနေစပြီးနေ့စဉ်ကုသိုလ်ဖြစ်ရေးအကုသိုလ်ဖြစ်ရေးမှာလည်းတတိတရားကအရေးကြီးပြန်တယ်။အော်နောက်တစ်ခါအခုလိုပေါ့သမထဝိပဿနာဆိုတဲ့ဒီဘာဝနာအလုပ်တွေကိုလုပ်နေတဲ့သူတော်ကောင်းတယောက်အတွက်မှလည်းပဲဒီတတိတရားဒီအင်မတန်မှအရေးကြီးတယ်။အော်ဟိုဘက်မှာဦးဇင်းတို့ကဘုဇင်ခုနှစ်ပါးညီမြရေးဆိုလဲထို့တူပဲ။ အဓမ္မဝိရိယတန်ဖို့တင်ဝရိယတန်ဖို့တင်ပိဋိတန်ဖို့တင်ဒီဒီဘုဇင်၃ပါးဟိုတစ်ဖက်မှာဆိုလို့ရှိရင်ဘာရှိတုံးဆိုတော့ပတ္တရိတန်ဖို့တင်တမာရိတန်ဖို့တင်ဥပက္ခတန်ဖို့တင်ဆိုတဲ့၃ပါးဒီလိုဘုဇင်တွေပေါ့အဲတစ်ဖက်မှာ၃ခုတစ်ဖက်မှာ၃ခုဒါညီမြရေးအတွက်လည်းလဲကောင်းမှာတတိတရားကမှတ်ထားရတာပဲတတိတရားလေးရှိနေဒီဘုဇင်ခုနှစ်ပါးညီမြနေမှာပဲဟောတတိတရားလေးအားနဲ့သွားတဲ့အချိန်မှာတစ်ဖက်ဘက်ကလွန်သွားမှာပဲတစ်ဖက်ဘက်ကလွန်လို့ရှိရင်ဒါကမ္မဋ္ဌာအယုံပေါ်မှာစိတ်ကကြာရောက်မှုနည်းလာမယ် ဒီစိတ်စေတသိက်တွေကိုကမိမိတို့ရဲ့အလုပ်ကိုကောင်းကောင်းမလုပ်နိုင်လို့ရှိရင်ဒါသမထဝိပဿနာလုပ်ငန်းတွေမှာလည်းအဟံအန္တာဖြစ်လာတာပဲဒါကြောင့်မလို့တတိတရားဒီတော့မိမိတို့ရဲ့နေ့စဉ်ဘဝမှာအင်မတန်မှအရေးပါတယ်တရားတစ်ခုဖြစ်တယ်ဒီတော့ဒကာကြီးတွေဒကာမကြီးအဲ့လောက်အရေးပါတယ်တတိတရားပေါ့နော်နောက်ဦးဇင်းတို့ဘုရားရှင်ကဟိုးဒကာကြီးဒကာမကြီးမာသရိဗ္ဗနာတုတ် မှာတော့ဒါတတိပဋ္ဌာန်အနေနဲ့ဆိုတော့ဒီတတိတရားကိုပေါ့အဓိကအနေနဲ့ဥတည်ပြီးတော့ဟောခဲ့တယ်။နောက်ဟောမှာပြိဋိဘန္နာတုတ်ကိုတခါကြီးတခါမိုက်တကြည်ဘုရားရှင်ဒီဒါမမေ့မလျော့တဲ့တတိတရားနဲ့နေကြဖို့ကိုဒါအကျဉ်းချင်းတိုက်တွန်းခဲ့တာရှိ။အဲ့တော့ဒီညမှာဦးဇင်းဒီမဟာတိပဋ္ဌာန်တုတ်ထဲမှာပါတဲ့ပေါ့မဟာတိပဋ္ဌာန်တုတ်တော့တတိပဋ္ဌာန်ဆိုတဲ့ကောက်ကတခါကြီးတခါမကြီးဒါကတော့ဒါတတိတရားဆိုတာဒါထင်ရှားနေပြီ။အဲ့တော့အဲ့မှာရှိတဲ့ဦးဇင်း ဟိုဖွင့်ဆိုချက်ကလေးတစ်ခုကိုပေါ့ဒီမှာပြန်ပြီးတော့တို့တခါကြီးတခါကြီးတွေကိုပြောကြရအောင်အဲဗျာရှင်ကအဲ့ဟိုတန်ရုပ်မှာကြတော့တမျိုးဟောတာရှိတယ်ယေကေစီကုသလဓမ္မတဗ္ဗေတိအပမဒမူလကအပမဒသမောတရဏအပမဒောဒေတံဓမ္မနံအက္ခမက္ခာယီအက္ခမက္ခာယတိဆိုပြီးဒီလိုဟောတာတစ်ချက်ရှိပြန်အဲ့တော့ရှိရှိသမျှဒီ ကုသိုလ်တရားတွေထဲမှာတတိတရားကအဲ့ကုသိုလ်တရားတွေထဲမှာဒါအဓိကမူလအကြောင်းရင်းမူလနေရာက ရှိနေတယ်အဲတတိတရားသာလျင်လဲလျောင်းရာရှိတယ်တတိတရားသာလျင်ထိုကုသိုလ်အားလုံးထဲမှာအမြတ်ဆုံးပဲအဲ့တော့ကုသိုလ်တွေအများကြီးရှိတယ်ဒါနကုသိုလ်အကုဒါနကုသိုလ်သီလကုသိုလ်ဆိုတဲ့အဲ့ကုသိုလ်တွေထဲမှာဒီတတိတရားကတဲ့အဓိကနေရာကနေပြီးအမြတ်ဆုံးနေရာကရှိတယ်ဆိုပြီးတော့ဒီလိုဘုရားရှင်ကဟောတယ် နောက်ပြီးတော့ဒကာကြီးတွေဒကာမကြီးတွေဟိုမာသတိဗန္ဒနာတုတ်ကိုပြန်သွားလိုက်တဲ့အခါကျတော့မာသတိဗန္ဒနာတုတ်မှာဘာပါလုံးဆိုတော့ဥပမာဦးဇင်းတို့နည်းနည်းလေးဆိုကြည့်လိုက်လို့ရှိရင်သာဒါနံဝိတ္တုတ္တယသောကပရိဒေဝနံသမရိကမယဒုက္ခဒေါမနဒါနံအဋ္ဌင်္ဂမယညာယတတိကမယနိဗ္ဗာန်တတိတိကရိယာယယတိတံစတာတော့တတိပဋ္ဌာနာဆိုတတိပဋ္ဌာန်၄ပါးကိုဒီလိုဟောပြီးတဲ့နောက်မှာဘာလေးဆက်ဟောတော့ဆိုတော့ဟုတ်မှကြည့် ဣဒဘေကဝေကာယေကာယ ानु ပတိဝိယတတိအာတာပိတမ္ပဇာနောတတိမဝိနိယလောကေဘိဇာဒေါမနတံဆိုအဲ့မှာအာတာပိတမ္ပဇာနောတတိမဝိနိယလောကေဘိဇာဒေါမနတံဆိုတဲ့ဒီတကသူတကကြီးတွေတကမာကြီးတွေတော့ဒါရင်းနှီးပြီးသားဖြစ်မှာပေါ့အဲ့တော့အဲ့မှာကြည့်လိုက်လို့ရှိရင် ဣဒဘေကဝေဘေကုကာယေကာယ అను ပတိဝိယတတိကာ అను ပဒနာဝိပဒနာကိုအာထုတ်တော်မယ်ဆိုရင်ပုံစံတူပါပဲဝေဒနာတူဝေဒနာ అను ပတိဝိယတတိအာတာမိတမ္မဇာနောတတိမဝိနေယလောကေပိဇာဒောမနတံဟောစိတ်တ అను ပဒနာအာထုတ်ရင်တို့တူပဲစေတေစိတ်တ అను ပတိဝိယတတိအာတာပိတမ္မဇာနောတတိမဝိနေယလောကေပိဇာဒောမနတံဒါနဂါကြီးဒီကမကြီးနဲ့အရင်ပြီးသားစာကြောင်းလေး နောက်ဓမ္မနုပဒနာပေါင်းများလည်းထို့တူပဲဓမ္မေသူဓမ္မနုပတိဝိယတတိအာတာပိသမ္မဇာနောတတိမဝိနိယလောကေပိစ္ဆာဒေါမနတံအဲ့ဒီမှာအာတာပိဆိုတဲ့ဝရိယပေါ့ပြီးတော့သမ္မဇာနာလို့ခေါ်တဲ့ပညာပေါ့ပြီးတဲ့အခါကျတတိမဆိုတာပါလာတယ်တတိရှိရတယ်အဲ့တော့တတိရှိရတယ်ဆိုတော့ဒီကမ္မဋ္ဌာန်းအလုပ်ကိုလုပ်တော့မယ်ဆိုလို့ရှိရင်တော့ဒါတတိတရားကဒါအရေးကြီးတာပဲတတိမပါလို့တော့မရဘူးတတိမပါလို့တော့မရဘူးဒါကြောင့်မလို့ဦးဇင်းတို့ဒီတတိနဲ့ပတ်သက်လို့ တတိမတိကာယပရိဂဟိကာယတတိယသမနာကတောဒါကာနုပဒနာမှာဆိုဒီရောအပေါင်းပေါ့နံအပေါင်းဆိုဒါကိုသိသိတွေဆိုတဲ့တတိနဲ့ပြည့်စုံခြင်းကိုဒါတတိမာတတိရှိသူတတိရှိတယ်ဒီလိုပြောတာနောက်တကားအယံမာနာယတမတတိယအာရမဏံပရိခိတဝပညာယအနုပတတိနာဟိတတိဝိဒဟိတတအနုပဒနာနာမအနုပဒနာနာမအတ္တိဆိုပြီးဒီလိုမျိုးလေးဖွင့်ဆိုတယ်။ဘာပြောတုံဆိုတဲ့အခါကျတော့ ခုလိုပေါ့ကိုကသမထပိုင်းမှာရှိသေးတယ်ခုမှစပြီးတရားအထုတ်မယ်ခုမှစပြီးတရားအထုတ်မယ်သူတော်ကောင်းတယောက်ဒီသူကဘာဖြစ်တော့ဝင်လေထွက်လေကိုမှတ်နေတယ်ဆိုကြဆိုဝင်လေထွက်လေနဲ့တမာရိစပြီးထူထောင်တဲ့သူတော်ကောင်းတယောက်ဆိုဝင်လေထွက်လေဒီကမ္မထာအာယုံပဲအာနာပါနကမ္မထာရဲ့အာယုံကဝင်လေထွက်လေပဲအဲ့ဒီအာနာပါနကမ္မထာရဲ့အာယုံဖြစ်တဲ့ဝင်လေထွက်လေလေးကိုဘာလို့မလို့ယဟမနာယတမတတိယအာရမဏံပရိခေတဝါအဲ့တတိလေးနဲ့အဲ့ဒီဒီ အာရမဏလို့ခေါ်တဲ့အာယုံလေးကိုသူကသိမ့်စီထားရတယ်။အသိမ့်စီထားတယ်ဆိုတာအာယုံယူထားတာပေါ့။အဲတတိနဲ့အာယုံယူထားတယ်။တတိနဲ့အာယုံယူထားတယ်ဆိုတော့အပိုင်းမှာပေါ့။ခုနဝင်လေတွက်လေကိုနှလုံးသွင်းနေတယ်။ဝင်လေတွက်လေကိုနှလုံးသွင်းတဲ့အခါမှာဝင်လေတွက်လေကမ္မထံကိုအာထုတ်နေတဲ့သူတော်ကောင်းတယောက်နေအဲတတိလေးနဲ့ဝင်လေတွက်လေဆိုတဲ့အာယုံလေးကိုပျောက်ပြက်မသွားအောင်သူကတတိလေးနဲ့ယူထားရတယ်ပြီးတော့မှပညာရအနုပတ္တိပညာနဲ့ကြည်နေတာပဲပညာနဲ့သိနေတာပဲ အဲ့တော့မှဝင်လေတွက်လေကိုမှတ်နေတဲ့အခါမှာအဲ့ဒါဦးဇင်းတို့ဝရိယလည်းပါနေတာပဲခုနအာတာဘီဆိုတဲ့ဝရိယပိုင်းမှာကိလေသာတွေကိုပူပန်စေတတ်နှိမ့်ဆက်တတ်သောဝရိယလေးပါတယ်ဝင်လေတွက်လေလေးကိုတခါကြီးတခါမကြီးသိအောင်ကြိုးစားနေတယ်အဲကြိုးစားနေတာကဒါဝရိယတက်ကြီးပေါ့ပြီးတော့အဲဝင်လေတွက်လေလေးကိုသိနေတယ်သိနေတယ်ဝင်လေတွက်လေလေးကိုသိနေတာကပညာပဲဝင်လေတွက်လေလေးကိုသိနေတာပညာဒါပေမဲ့အဲဝင်လေတွက်လေအာယုံလေးကိုပညာနဲ့သိနေရေးအတွက်ဝင်လေတွက်လေအာယုံလေးကိုဘာမှယူပေးနေတာလုံးဆိုတော့ တတိကယူပေးနေတာပဲဘာကယူပေးတာတတိကယူပေးတာပါဖေ။အဲ့တော့ကမ္မထအာယုံလေးကိုတတိကယူပေးတယ်ဉာဏ်လေးနဲ့ကယူပွားသုံးသပ်နေတယ်ဒီလိုနားလဲရမှာဒါသမထပိုင်းဝိပဿနာပိုင်းဆိုရင်ရုပ်တဏ္ဍာနေသိသိတဲ့အပိုင်းမှာသူပို့ပြီးတော့တောင်ထင်ရှားတယ်။ပို့ပြီးတော့ထင်ရှားတယ်ဆိုတဲ့အခါကျတော့ဆိုကြမှာဆိုတကယ်ကြီးကမေနန္တရားတစ်ခုကိုခုလိုပေါ့မိမိကအဲပရမတ္ထဓာတ်သားတွေကိုသိသိတတ်နေတဲ့သူတော်ကောင်းတယောက်ဆိုကြစို့အဲ့တော့ခုဆိုကြပါစို့ဒီတတိဆိုတဲ့နန္တရားတစ်ခုပေါ့ ဒါတော့မဟုတ်ဖတ်တာဆိုတဲ့နန္တရားတစ်ခုကိုမိမိကဖန်ရှုမယ်ပေါ့အဲ့တော့ဒီအရှုခံဒီအာယုံဖြစ်တဲ့ဖတ်တာဆိုတဲ့နန္တရားတစ်ခုပဲဆိုကြစို့အဲ့ဖတ်တာကိုတတိလေးကသူကနှံ့ပြီးတော့သူကအာယုံပြုတ်ပြီးတော့ယူပေးနေတာပဲအဲ့တတိကယူပေးနေတဲ့အခါမှာဉာဏ်ပညာကထပ်ပြီးတော့အဲ့ဖတ်တာအပေါ်မှာသူကဉာဏ်ပညာနဲ့ထပ်ပြီးတော့သုံးသပ်ပြီးတော့စီစစ်ခွဲခြမ်းစိတ်ဖြာနေတာပဲအဲ့တော့တတိကသူကလက်နဲ့တူတယ်တတိကယူပေးတယ်ဉာဏ်ပညာကမျက်စိနဲ့တူတယ်သူက တတိယူပြီးတဲ့အာယုံကိုသူကခွဲခြမ်းစိတ်ဖြာပြီးတော့ဒါပိုင်းခြားပြီးတော့သိတာပဲဉာဏ်ပညာကအဲ့လိုနားလည်ထားကြမှာပေါ့အဲ့တော့ဒီကြောင့်ဒီကြောင့်မလို့ဗါတဲ့တော့ယဟန်အယံဘာနာယတမတရိယာအာရမဏံပရိကတဝပညာယအနုပတ္တိပညာနဲ့သူကအနုပတ္တိအဖန်ဖန်ရှုဝါနေတာပဲဘယ်ကယူပေးတာလဲဆိုတတိလေးကသိသိပြီးထားတယ်တတိလေးကယူပေးထားတဲ့အာယုံတစ်ခုကိုဉာဏ်ပညာလေးနဲ့ကြည်နေတာပဲ အဲ့တော့ခုနဝင်လေထွက်လေကိုပွားများနေတဲ့သူတော်ကောင်းတယောက်ဆိုတကယ်ကြီးဒီကမကြီးဖြည်းဖြည်းဖြည်းနှလုံးသွင်းပြီးအာရုံယူကြည့်ဝင်လေထွက်လေလေးကိုမိမိကမမေ့မပြောင်းနဲ့အာရုံယူထားနိုင်တဲ့အခါဉာဏ်ပညာလေးကလည်းဝင်လေထွက်လေကိုကိုယ်ကိုယ်ပြပြလေးနဲ့သိနေတာဝင်လေထွက်လေတခါလေဉာဏ်ပညာလေးအားကျသွားပြီဆိုတခါလေအသက်တောင်ရှူနေတယ်တခါကြီးဒီကမကြီးဝင်လေထွက်လေကိုမသိတာမျိုးပေါ့မရှိဘူးလားရှိပါတယ်ဖေ။ရှိတယ်။အဲ့တော့ तू ကအဲ့လိုမျိုးကြတော့ तू က ဟိုဉာဏ်ပညာကမလိုက်နိုင်တယ်ပြတယ်ပေါ့အဲ့တော့ဉာဏ်ပညာကဒီအာယုံတစ်ခုကိုကိုကိုပြပြသိနေရည်အတွက်ဒီအာယုံလေးမပြောက်ပြအောင်တတိကယူပေးထားတာပဲအဲ့တတိယူပေးထားတဲ့အာယုံလေးကိုဉာဏ်ပညာလေးကဒါကိုကိုပြပြနဲ့စူးစူးဆက်ဆက်နဲ့ဒါရှုပွားသုံးသပ်နေကြပဲအဲဒီသဘောပဲဒါကြောင့်မလို့ပြီးတဲ့အခါကျတော့မှဗာပြောတာတော့နာယတတိဝိဒဟိတတအနုပတနာနာမအဒီတတိဝိဒဟိတတတတိနဲ့ကင်းတဲ့အနုပတနာနာမတဲ့အနုပတနာမြည်သည် ကာနုပဒနာပဲဖြစ်ဖြစ်ဝေဒနာနုပဒနာပဲဖြစ်ဖြစ်စိတ်ဓာနုပဒနာပဲဖြစ်ဖြစ်ဓမ္မနုပဒနာပဲဖြစ်ဖြစ်တတိနဲ့ကင်းတယ်အနုပဒနာဆိုတာတော့နာအတ္တိမရှိဘူးတဲ့အဲ့တော့ဘယ်အနုပဒနာပဲပွားများပွားများပေါ့အဲကာနုပဒနာပဲဖြစ်ဖြစ်ဝေဒနာနုပဒနာပဲဖြစ်ဖြစ်စိတ်ဓာနုပဒနာပဲဖြစ်ဖြစ်ဓမ္မနုပဒနာပဲဖြစ်ဖြစ်အဲ့ဒါတတိကတော့အမြဲတမ်းမဖြစ်နေရမှာဆိုတော့တတိပါနေရမှာပဲပါပါရမှာတော့တတိအမြဲတမ်းပါနေရပါတယ်ဖေဟာ တတိအမြဲတမ်းပါနေရတယ်ဒါကြောင့်မလို့ဘာပြောတော့တတိဇာခွာဟံဘိကဝေတပ္ပတကံဝါဒာမိဘိကဝေจิตယံတို့ယတမတတမထိုးကြောင့်တတိဇာတတိကိုဟံငါဘယတိတပ္ပတကံအလုံးစုံလူရှိရယူ၍ဝါဒာမိဟောကြားတော်မူပါ၏ဒါကြောင့်မလို့တတိကိုအလုံးစုံသောနေရာမှာအလူရှိရတဲ့အလုံးစုံသောနေရာဆိုတော့ခုနသမထမှာပဲဖြစ်ဝိပဿနာမှာပဲဖြစ်ဖြစ်အင်းဒီ၅ပါးညီမျှဖို့ရန်ပဲဖြစ်ဖြစ်ပေါ့ ဘောဇင်ခုနှစ်ပါးညီမျှဖို့ရံမယ်ဖြစ်ပြီးတတိတရားက အလိုရှိရတဲ့တပတ်တကံတပတ်တကံကိုအာသူကဖွင့်ဆိုတဲ့အခါမှာတော့သူကဘာဖွင့်ထားတော့ဆိုတဲ့အခါကျအလုံးစုံအလိုရှိတယ်အလိုရှိတယ်ဆိုတာတပတ်တကံကိုတပတ်အိစီတပတ်အလိုရှိအပ်တယ်ဆိုပြီးတော့ဒီလိုဖွင့်တယ်အဲ့တော့အလုံးစုံသောအခြေအနေမှာအလုံးစုံသောနေရာမှာတတိကတော့လိုအပ်နေတာပဲမတတိတတတရားလေးအားကောင်းလာဖို့တတိလိုအပ်တယ် နောက်တစ်ခါတတ္တာဝရိယဝရိယတရားလေးအားကောင်းလာဖို့လေတိလိုအပ်တာပဲတတ္တာဝရိယတတိတမာရီတရားလေးအားကောင်းလာဖို့လေအဲဝရိယလိုအပ်တာပဲပညာတရားလေးအားကောင်းလာဖို့လေဝရိယလိုအပ်တာပဲပြန်ပြီးခြုံပြောမယ်ဆိုဆိုင်ရဆိုင်ရပေါ့ကုနာအိန္ဒိ၅ပါးရှိရင်အဲအိန္ဒိ၅ပါးထဲမှာတတိကိုနှုတ်ရင်ကျန်တဲ့အိန္ဒိ၅ပါးအိန္ဒိ၄ပါးအဲ့အိန္ဒိ၄ပါးကမိမိတို့ရဲ့အလုပ်တွေကိုကောင်းကောင်းမွန်မွန်လုပ်နိုင်ဖို့ရတာတတိကအဓိကညာကပါနေတာပဲ။ ထို့တူပဲဘုဇင်9ပါးဆိုလဲတတိတန်ဘုဇင်ကိုနှုတ်လိုက်လို့ရှိရင်ကျန်တဲ့ဘုဇင်6ပါးရှိတယ်အဲဒီဘုဇင်6ပါးကဆံရဆံရမိမိတို့ကလုပ်ငန်းတာဝန်တွေကိုဒါကောင်းကောင်းမွန်မွန်နဲ့လုပ်ဆောင်နိုင်ရန်အတွက်ဒါတတိတရားကအဓိကမှာပဲရှိတယ်လို့ဒါလိုနားလည်ရမယ်အဲဒါကြောင့်မလို့တတိတီတို့တကကြီးဒီကမကြီးနှိမ့်တင်ဘဝကစပြီးမိမိတို့ကကိုမူရနှုတ်မူရနှိမ့်တင်ဘဝ မိမိတို့ရဲ့လှုပ်ရှားမှုပြောဆိုမှုတွေမှာလည်းတတိတရားတွေအရေးကြီးတယ်နောက်တစ်ခါကုသိုလ်တရားအကုသိုလ်တရားတွေကုသိုလ်ဖြစ်ရေးအကုသိုလ်ဖြစ်ရေးမှာကဘာကအရေးကြီးလို့ဆိုတော့တတိတရားတွေအရေးကြီးတယ်တဲ့ဘာကအရေးကြီးတော့တတိတရားကအရေးကြီးပါတယ်ဖေ။တတိတရားကအရေးကြီးတယ်။နောက်တစ်ခါမိမိတို့သမဏဝိပဿနာဆိုတဲ့ဘာဝနာလုပ်ငန်းတွေကိုလုပ်တဲ့အခါမှာတို့ဘာဝနာလုပ်ငန်းတွေကိုအောင်မြင်ပေါမြောက်စွာအားထုတ်နိုင်မှုရန်အိန္ဒြေ၅ပါးညီမျှဖို့အဲဘုဇင်9ပါးညီမျှဖို့အရေးမှာလေဒီတတိတရားတွေအဓိကအညာကပါနေတယ်လို့ဒီလိုနားလည်ရမယ်။ အဲ့လိုနားလည်ပြီးတဲ့အခါကောင်းပြီအဲ့တော့အဲ့ဒီတတိတရားကိုဦးဇင်းတို့လက္ခဏာဓာတ်ပြစုပဋ္ဌာန်ပဋ္ဌာန်နဲ့အခါယူပွားသုံးသပ်ပုံလေးကိုသူကလက္ခဏာလေးစပြီးတော့ပြောကြရအောင်အဲ့တော့တတိကလက္ခဏာဘာလဲဆိုတော့အာပိလဘဏလက္ခဏာတတိဥပကဟဏဥပကဟဏနလက္ခဏာဇာဒါတတိကလက္ခဏာပဲအဲ့တော့အာပိလဘဏလက္ခဏာတတိအာပိလဘဏအာပိလဘဏဆိုတာဘာပြောလို့ဆိုတော့ဘောလုံးပေါ်တာအဲ့တော့သူတို့ကအာယုံကိုလျက်ပေါ်လော်လီးနေတာပေါ့ အဲ့တော့ဘာသာတက်တက်ပြန်မယ်ဆိုတော့တတိပဒံသာသောအာယုန်၌တတိတီယာကာယဝေဒနာစိတ်ဓာတ်ဓမ္မသာသောအာယုန်၌တမေယုတရားတို့ကိုဘူးတောင်းကဲ့သို့မပေါ်စေပေ။အဲ့ဒါဘောလုံးဘောလုံးနဲ့အာယုန်တွေကိုကောင်းကောင်းမယူနိုင်တာမျိုးမဖြစ်ဘူးတဲ့။ကြောက်ပြားကဲ့သို့မလုံမရှားမြဲစွာအောင့်မေ့စေခြင်းသဘောအောင့်မေ့အမှတ်ရနေတယ်တတိလေးကမိမိအထုတ်တဲ့ကိုကမ္မထအာယုန်ဆိုက်ကမ္မထအာယုန်လေးပေါ်မှာတတိလေးကစွတ်စွတ်မြင်းမြင်းနဲ့တခါလေအောင့်မေ့အမှတ်ရနေတာမျိုးပေါ့။နောက်တစ်နေ့အနေနဲ့ပြောကြမယ်ဆိုရင် မိမိတတိကိုယ်တိုင်ကတတိဤတရားယုံနံစသောအာယုန်၌ဘူတောင်းကဲ့သို့မပေါ်လွင်မဲ့ကြောက်ကြောက်ကဲ့သို့မလုံးမရှားမြင့်မြတ်စွာအောင်မိခြင်းတဘောဟောမိမိကိုယ်တိုင်ကိုကတတိက အကိုယ်တိုင်ကိုကဘာဖြစ်နေတုံးဆိုတော့ဒီကမ္မထအာယုန်ဆိုရင်အဲကမ္မထအာယုန်လေးပေါ်မှာတခါလေးနင်းမြုပ်ပြီးတော့ဒီလိုမျိုးအမှတ်ရတာဘူတောင်းကဲ့သို့ဘောလုံးပေါ်ဘောလုံးပေါ်နေရဲဆိုတော့အာယုန်ကိုကောင်းကောင်းမယူနိုင်တာကိုပြောတာပေါ့အာယုန်ကိုမိပြောင်းနေတယ်ဒီမှာတော့အာယုန်ကိုမမိပြောက်ဘူးတခါလေးကြောက်ကြောက်ကဲ့သို့ညင်းပြီးတဲ့ခါကျတော့ ခါတည်းဒီအာယုံလေးကိုအမှတ်ရနေတာပေါ့ဒါတတိနောက်တနည်းပြောကြအောင်ဆိုတတိယကျုကဖြစ်နေပေါ့ဟောတတိကသဘောလေးတခုနောက်တနည်းထပ်ပြီးတော့ပြောထားတယ်တတိပဒံသာသောကုသိုလ်တရားတို့ကိုအမှတ်ရစေခြင်းအောင့်မေ့စေခြင်းသဘောတတိပဒံစားတဲ့ကုသိုလ်တရားတွေကိုအမှတ်ရစေခြင်းအောင့်မေ့စေခြင်းသဘောအဲ့တော့ကုသိုလ်အာယုန်တွေကိုအမှတ်ရနေတာတတိပေါ့လွယ်လွယ်ပြောမယ်ဆို အဲ့တော့ဘုရားစရှိတဲ့ဘုရားတရားတန်ခါစရှိတဲ့ဒီလိုကုသိုလ်အာယုန်တွေကိုအောင်းမေ့မှတ်ရနိုင်တော့ဒါကတော့တတိဒီလိုခေါ်တယ်။ဟောနောက်တစ်ခုနောက်တတိအနေနဲ့ဥပကန္နနာလက္ခဏာစာဟောနောက်တနည်းပြောပါဆိုလို့ရှိရင်သူကဘာဖြစ်တုံဆိုတော့ဥပကန္နနာသူကသိမ့်ပိုက်တယ်အဲ့တော့သိမ့်ပိုက်တယ်ဥပကန္နနာသိမ့်ပိုက်တယ်ဆိုတာဘာပြောတာလုံးဆိုတဲ့အခါကျတော့ အကျိုးရှိသောကောင်းသောအကျင့်တို့ကိုသိမ့်ပိုက်ခြင်းအကျိုးရှိတဲ့နေရာတွေမှာတတိကသိမ့်ပိုက်တာလေအဲ့တော့ဘာဖြစ်တော့ဆိုတော့ကောင်းတာမှန်ရင်အကုသိုလ်နဲ့မဆက်ရှင်တော့ကောင်းတာမှန်ရင်ဒါတတိက လိုက်တာပဲတတိရှိပါမှာသူကသိမ့်ပိုက်ထားတဲ့သဘောပဲအဲတတိမရှိရင်တော့သူကခုနပြောတဲ့မကောင်းတဲ့နေရာတွေမှာဖြစ်မှာပေါ့ဒါကြောင့်မလို့ဦးဇင်းတို့ဒီကုစုဖြစ်တိုင်းတတိကပါတယ်ကုစုဖြစ်တိုင်းဘာပါတဲ့တော့သိပါပါတယ်ဖေဟာ တတိပါတယ်သို့တော့ပညာကတော့ကုသိုလ်ဖြစ်တိုင်းပါတော်လဲရှိမယ်မပါတော်လဲရှိမယ်အဲပညာနဲ့ရှင်ပြီးတော့ဖြစ်တဲ့ကုသိုလ်လည်းရှိနိုင်တယ်ပညာမပါဘဲနဲ့ဖြစ်တဲ့ကုသိုလ်လည်းရှိနိုင်တယ်သို့တော့တတိမပါဘဲဖြစ်တဲ့ကုသိုလ်ဆိုတာမရှိနိုင်ဘူးဒါကြောင့်မလို့တတိကတော့ကုသိုလ်နေရာမှာတော့သူကဒါတကယ်ကိုဟိုသိမ့်ပိုက်ထားတာပေါ့ကုသိုလ်တွေဖြစ်အောင်သူကသိမ့်ပိုက်ထားတဲ့သဘောဒါတတိရဲ့လက္ခဏာတစ်ခုနောက်လက္ခဏာပြီးတဲ့အခါကျတော့ရတ္တပေါ့သူကလုပ်ငန်းကိစ္စအတ္တမောဒနာရတ္တဟောတတိရဲ့ သူကလုပ်ငန်းကိစ္စအာတမောဒနာရတာအာယုံကိုပျောက်ပြဲစေတတ်သောမေလျော်ခြင်းပမာဒကိုဖြည့်ဆည်းခြင်းအာယုံကိုမပျောက်ပြဲစေခြင်းဒါအာတမောဒနာအဲ့တော့အာတမောဒနာဆိုတော့သူကမေလျော်ခြင်းကိုသူကဖြည့်ဆည်းပြမှာပဲမေလျော်ခြင်းကိုဖြည့်ဆည်းပြခြင်းဒီဒါသူ့ရဲ့လုပ်ငန်းကိစ္စပေါ့အနောက်တကသူ့မှာဉာဏ်မှာရှိရှိထင်လာမှုအာရကပြစ္စုပ္ပထာနာဝိတယပိမုခိဘာဝပြစ္စုပ္ပထာနာဝါဆိုပြီးတော့ဒါ ယောဂီသူတော်ကောင်းတယောက်ကတတိကိုဆင်ញင်ပြီတတိကိုဆင်ញင်တဲ့အခါတတိဒီဘလို့သဘောရှိတယ်ဆိုအဲ့ယောဂီသူတော်ကောင်းတယောက်ကညံထဲမှာရှိရှုထင်လာတဲ့သဘောပဲအချင်းရလေးနဲ့ရှိရှုထင်လာတယ်ဘလို့ထင်လာအားတဲ့အခါပြစ္စုပ္ပတ္တနာစောင့်ရှောက်တတ်တဲ့သဘောစိတ်ကိုစောင့်ရှောက်တတ်တဲ့သဘောတရားလို့ညံထဲမှာရှိရှုထင်လာတယ်စောစောကပြောသလိုပေါ့စိတ်ကကုဏ အကုသိုလ်အာယုန်တွေကိုမကြရောက်ဖို့တနည်းအားဖြင့်အကုသိုလ်အာယုန်ကိုမိဖို့အဲတတိမိတာလေသူကအဆောင်ရှောင်နေတယ်တတိလေးလက်လွတ်သွားရင်ခုနပြောတဲ့မနောကံကစားပြီးတော့မကောင်းတဲ့အကုသိုလ်အာယုန်တွေကိုယူမိမယ်ဟောမနောကံကကြီးထွားလာတဲ့အခါခုနကာယကံမှုဝစီကံမှုနေလည်းမကောင်းမှုတွေပြုမိတယ်ဒါကြောင့်မလို့သူကတတိလေးဒီဒီလိုအကုသိုလ်တွေမဖြစ်ဘဲနဲ့ကုသိုလ်တွေဖြစ်ဖို့ရန်သူကစိတ်ကိုစောင့်ရှောက်ပေးထားတယ်ဒါကြောင့်မလို့အာရကပြစ္စုပ္ပဒါနာ နောက်တကဝိဒယာဘိမုခိဘာဝပြစ္စုပတ္ထာနာဝါနောက်တနည်းနဲ့ပြောမယ်ဆိုရင်တဲ့အဲ့ဒါအာယုံကိုစိတ်ဟိုအာယုံတို့စိတ်ရှေ့ရှုမျက်နှာမူကြောင်းတရားတဲ့အဲ့တော့အာယုံဘက်ကိုမျက်နှာမူထားတာပေါ့အဲ့တော့မိမိကကောင်းတဲ့အာယုံလေးတစ်ခုပေါ့ဆိုကြပါလို့သောတော့ကပြောတယ်ဟိုတရားအထုတ်နေတဲ့သူတော်ကောင်းတယောက်ကဝင်တွက်လေးကမ္မထာလေးကိုအာထုတ်နေတယ်အဲဝင်တွက်လေးကမ္မထာလေးပေါ်ကိုဒီဟိုရှေ့ရှုပြီးတော့မျက်နှာမူထားတယ်ဒီတတိ အဲညံထဲမှာထင်းလာတာပေါ့သူတော်ကောင်းတယောက်အနေနဲ့ဟောစိတ်ကိုဒီကမ္မထအာယုံဘောကိုရှိယူမျက်နှာမူထားတည်တဲ့သဘောတရားပဲလို့ညံထဲမှာထင်လာတာတတိလေးရှိရင်အာယုံလေးကမပြောက်ပြက်ဘူးအာယုံလေးမပြောက်ပြက်ခြင်းဒီအဲ့အာယုံကိုကနဒီတတိကိုယ်တိုင်နဲ့တကောဝါတော့စိတ်နဲ့ရှင်မောရှင်မဲ့စိတ္တိတွေကအာယုံမူထားလို့အာယုံပြုထားလို့ဒါတတိလေးဖြစ်နေတာလို့ဒီလိုပြောတာဒါကြောင့်မလို့ဝိတ္တယဘိမုခဘာဝပြစ္စုပ္ပတ္ထာနာဝါဒါတဏီပေါ့နော် နောက်တစ်ခုကျတော့ဘာဖြစ်တုံးဆိုတဲ့အခါကျတော့သူကနီးစွာသောအကြောင်းပေါ့နီးစွာသောအကြောင်းတတိကနီးစွာသောအကြောင်းကိုကြည့်လိုက်တဲ့အခါကျတော့ထိတာတင်ညာပရဌာနာဟောတခုထိတာတင်ညာပရဌာနာခိုင်မြဲတဲ့တင်ညာမှတ်သားမှုဒီနီးစွာသောအကြောင်းပဲတတိဖြစ်ဖို့ရအဲ့တော့ခိုင်မြဲတဲ့အမှန်သားတင်ညာပေါ့အဲ့တော့မိမိကဆိုကြပါစို့ဟိုမှတ်သားမှုတင်ညာအရာက မှတ်သားထားတယ်ပေါ့ဒါဦးဇင်းတို့ကြောင့်မလို့တရားပေါအောင်အထုလို့တင်ညာတိကစတယ်ဆိုတာဒါပြောတာအဲ့တော့တင်ညာနဲ့မှတ်ထားတယ်မှတ်သားတဲ့ထားတဲ့အပေါ်မှာဒီတတိကထပ်ပြီးတော့ဒီအမှတ်သားပေါ်မှာမူတည်ပြီးတော့တတိကဒီအာယုံကိုယူနိုင်တာကြောင့်မလို့တတိဖြစ်ဖို့ရန်နီးစွာသောအကြောင်းသူအဲ့ခိုင်မြဲတယ်ဟဲ့လားတင်ညာကနီးစွာသောအကြောင်းပဲတဲ့နောက်တစ်ခုကာယာဒီတတိပဋ္ဌာနာပဋ္ဌာနာဝါဟောအဲ့တော့ ။ဘာပြောတော့ဆိုတဲ့အခါကျတော့ကာယတိတတိပဋ္ဌာနာပဋ္ဌာနာဝါဆိုတော့ကာယအစရှိတဲ့တတိပဋ္ဌာန်၄ပါးတည်နေပြီတဲ့။တတိဖြစ်ဖို့နိစွာသောအကြောင်းဟုတ်တာပေါ့မိမိကကာနုပဒနာကိုပဲပွားနေပွားနေဝေနာနုပဒနာကိုပဲပွားနေပွားနေစိတ်ဓာနုပဒနာကိုပဲပွားနေပွားနေဓမ္မနုပဒနာကိုပဲပွားနေပွားနေအဲဒီတတိတရားလေးကပါနေတာပဲအဲ့တော့ဒီကြောင့်မို့လို့ဒီတတိပဋ္ဌာန်လေးပါကာနုပဒနာဒီလည်းပဲတတိဖြစ်ဖို့ရနိသောသောအကြောင်းဝေနာနုပဒနာဒီလည်းတတိဖြစ်ဖို့ရနိစွာသောအကြောင်းပဲ နောက်ဒီနေရာလေးမှာဦးဇင်းတို့ဗာလိနဲ့ထည့်ပြီးတော့ပြောရင်ကောင်းလေဆိုတော့ဟိုးဒကာကြီးဒကာမကြီးတရားဥဒမဇက်ကြလေးငါတွဲပြောရင်မိုးတော်ကောင်းသည်အဲ့တော့တရားဥဒမဇက်မှာအစနပါရှိတယ်ကာမတုခဏိကနုယောဒနဲ့အတ္တကိမထာနုယောဂဆိုနှစ်ပါးရှိအဲ့ကာမတုခဏိကနုယောဒကနဲ့အတ္တကိမထာနုယောဂနှစ်ပါးအကြားထဲမှာမျက်စိမှပရိပဒါလို့ခေါ်တဲ့အလေလမ်းစဉ်အဲ့ဒီကျင့်ခြင်းကိုခုနကကာမ ဒုက္ခလိကအနုယောဂပဲဆိုတဲ့အဲ့ကာမဒုက္ခလိကအနုယောဂဆိုတဲ့အဲ့အစွန်းဘက်ကိုလည်းမရောက်ဖို့တဘက်ကအတ္တကိလမတာနုယောဂလို့ခေါ်တဲ့တကားလေဒီလွန်နဲ့ကျင့်နေနေဘက်ကိုလည်းရောက်မှသွားဖို့အတွက်အဓိတတိတရားကပဲသူကထိန်းချောင်းပေးမှာပဲတတိတရားကထိန်းချောင်းပေးလို့တတိလေးကကလည်းမြင်နေတဲ့အခါမိမိကခုနကာမဒုက္ခလေးကအနုယောဂပဲလည်းမရောက်အတ္တကိလမထာနုယောဂပဲလည်းမရောက်ဘဲနဲ့မြစ်တိမပရိပဒါလို့ခေါ်တဲ့ဒါမဂ်ကင်၈ပါးလမ်းကြောင်းပေါ်ကိုမိမိကရောက်ရှိမှာပဲ ဒါကဘာကချိန်ဝင်လုပ်ပေးနေတော့ဆိုတဲ့အခါကျတော့ဒီတတိတရားလေးကထိန်းချောင်းပေးတာမိမိတို့ရဲ့စိတ်အစဉ်ကိုအဲဒီသဘောပေါ့ကဲဒါဒါကတော့တတိကနီးစွာသောအကြောင်းတတိဖြစ်ပေါ်ဖို့ရနီးစွာသောအကြောင်းနောက်တစ်ခါအောက်မှာပေါ့အာရမဏိတန်လာပရိဋ္ဌိတတပနာဧတိခာဝိယဟောဒါလေးတစ်ခုကလည်းပဲဒါမှတ်သားဖို့ရန်ကောင်းတာပေါ့အဲ့တော့ဒီတတိလေးကိုအာရအာရမဏိဒန်လန်အာရမဏိဒန်လန်ဆိုတော့အာရမ အာယုံပေါ်မှာပေါ့အမြဲမြဲနဲ့စိတ်ကလေးကိုတီးပြီးတော့နေတာတကားလဲအကြောက်ရံပတ်မှာငြိမ်ပြီးတော့ဒီအာယုံပေါ်မှာကပ်နေတယ်ပေါ့နောက်တစ်ခါဇကုဒ္ဓါရီဇကုဒွါရရခဏတော်ဒေါဝါရီကောဝိယဓာတ်ထပါဟောတကယ်၍ဒီဇကုဒွါရမှာဆိုရင်ပေါ့ဒွါရတွေအကုန်လုံးပေါ့နော်ဇကုဒွါရဒေါရဒွါကဏဒွါဇိမောဒွါကာဒွါအဲ့ဒွါရမှာဒီမှာဆိုလို့ရင်ဒီတတိတရားလေးကကဒေါဝါရီကောဝိယတဲ့တကားဆောင်ကဲ့သို့ပဲတကားဆောင်ကဲ့သို့မှတ်ရမယ် တော့တတိတရားလေးရှိနေလို့ရှိရင်ကိုကဣန္ဒြေတွေလုံခြုံတယ်ပေါ့ဇဂုတရဒေါရဒရခန္ဓာဒရသင်္ယောဒရကာယဒရဆိုတဲ့ဒီနေရာတွေကိုဒေါရတွေကိုစောင့်ရှောက်ဖို့ရတတိနဲ့ဒါစောင့်ရှောက်ရတာအဲတတိလက်လို့ပြီးရင်တော့ခုနပြောတယ်ဒါဒွါရတွေကိုစောင့်ရှောက်ရမရောက်တော့ခုနနန္ဒရာတွေပေါ့ဇဂုဒွါရနဲ့ပတ်သက်တဲ့နန္ဒရာသောတာဒွါရခန္ဓာဒွါရသင်္ယောဒွါရကာဒွါရမနောဒွါရနဲ့ပတ်သက်နန္ဒရာတွေဒီခုနအကုသိုလ်တရားတွေလည်းမိမိတို့တဏ္ဍာမှာဖြစ်ပေါ်နိုင်ဒါကြောင့်မလို့တတိကအဆောင်ရှောက်နေတယ်လို့ဒါလိုနားလည်ရမယ် ၎င်းမိဒီလိုတတိကလက္ခဏာတတပြည့်စုပဋ္ဌံပဋ္ဌံကိုသိပြီဆိုတဲ့သူတော်ကောင်းတယောက်ကအဲ့ပါဠိလေးတွေကိုတော့အလွတ်တော်၎င်းအဲတို့မို့လို့ရှိရင်တော်တော်လေးသွားနေအောင်ရဖို့လိုတယ်ပြီးတော့ဗမာလူလေးနားလည်ထားပေါ့ဗမာလူလေးနားလည်ထားပြီးအဲ့ဒါလေးကိုတော့ကိုဥစ္စာပထမမိမိတို့ကဇင်ကြီးနေရတယ်အဲ့တော့ဇင်ကြီးနေတယ်ဆိုတော့ဘယ်လိုလဲတော့နံပါတ်1ပေါ့တတိဆိုအပိလံဗနာလက္ခဏာတဏိဥပက္ခဏလက္ခဏာစာဒါတစ်ချက်အဲပြီးတဲ့အခါကျတော့အတုရဲ့လုပ်ငန်းကိစ္စအတ္တမောဒနာရတတစ်ချက် နာကဒုက္ခပြစ္စုပဋ္ဌာန်ကိုသွားမယ်ဆိုရင်အတ္တကပြစ္စုပဋ္ဌာနာဝိတယဘိမုခဘာဝပြစ္စုပဋ္ဌာန်ဒီမှာတော့မုခိတဏီပေါ့နော်အဲဝိတယဘိမုခိဘာဝပြစ္စုပဋ္ဌာနာဝါတဏီယဘိဝိတယဘိမုခဘာဝပြစ္စုပဋ္ဌာနာဝါဒီလိုလေးသူပါဠိလိုတွေကတော့တကယ်တမ်းကျနည်းနည်းလေးဆိုရလားစာကျင်းတာပေါ့အနောကဗဒ္ဒံဆိုရင်ထိတာတင်ညာဗဒ္ဒနာကာယာတိတတိပဒ္ဒနာဗဒ္ဒနာဝါဒီလိုလေးရထားလို့ရှိရင်အဲ့ဒါလေးကိုနှလုံးသွင်းစဉ်းကြီးပြီးတော့သူ့ရဲ့လက္ခဏာ ရတ္တပြစ္စုပ္ပတံပရဒံကိုတကူချင်းသုံးသပ်ရင်အဲတတိတရားကိုဥစွာပရမရှိကဒီလက္ခဏာရတ္တပြစ္စုပ္ပတံပရဒံနေနဲ့မရှိဘွားမသုံးသပ်ခင်တော့မိမိတို့ကတတိကိုလက္ခဏာလောက်ပဲညာထဲမှာထင်ရှားတဲ့ပုဂ္ဂိုလ်လည်းရှိနိုင်တယ်။သို့မဟုတ်ဒီလေးမျိုးတက်ကတစ်မျိုးမျိုးပေါ့။ညာထဲမှာထင်ရှားသူ့ရဲ့လုပ်ငန်းကိစ္စကထင်ရှားမလား။ဒါကြတဲ့ကြတဲ့ပြစ္စုပ္ပတံအနေနဲ့လည်းထင်ရှားတာမျိုးတွေရှိတတ်ပါတယ်။ဘာလို့လက္ခဏာနဲ့ပြစ္စုပ္ပတံကဒါကြလေးမှာအင်မတန်အတော်နှိစက်တော့ယောဂီက ဒီလက္ခဏာသို့မဟုတ်ပြည့်စုံပတ်တန်သို့မဟုတ်လုပ်ငန်းကိစ္စတခုခုလေးကိုတင်ရှားပြီးတော့ဒါတတိလိုတင်ကြည့်ခဲ့တယ်အခုဒီမှာလည်းဒီလက္ခဏာတတပြည့်စုံပတ်တန်ပြဋ္ဌာန်ရှုခွက်လည်းရောက်တော့အဲ့ဒီလိုမဟုတ်တော့ဘူးအဲ့လိုမဟုတ်ဘဲနဲ့သူကဘာဖြစ်လာတဲ့အခါကျတော့အဲ့ဒီခုနဒီပရမတ္ထဒန္တာတစ်ခုကိုရှေ့ကအချင်းရာတစ်ခုအနေနဲ့ပဲလက္ခဏာကထင်ရှားမလားလုပ်ငန်းကိစ္စကထင်ရှားမလားပြည့်စုံပတ်တန်ကထင်ရှားမလားဒီတစ်ခုခုကထင်ရှားနေမိမိညာနဲ့မှာအခုကြအဲ့ဒီတတိလေးကိုတခါလေးဘက်လေးလံလဲပြီးတော့ရှုပွားသုံးသပ်လိုက်တဲ့ကဲသူမိမိကသူ့ရဲ့ လက္ခဏာကိုလည်းသိအဲပြီးတော့ဓာတ်စင်ကြီးနိုင်သူ့ရဲ့လုပ်ငန်းကိစ္စကိုလည်းသိသူ့ရဲ့ညာမှာရှိယူထင်လာမှုသဘောကိုလည်းနားလည်လာတယ်ပြီးတော့သူ့ရဲ့နှီးသွားသောအကြောင်းကိုလည်းမိမိကတခါတဲ့နားလည်လာတဲ့အခါမှာအော်တတိတရားအပေါ်မှာလက္ခဏာနဲ့သာပြည့်စုံပဋ္ဌာန်ပဋ္ဌာန်အနေနဲ့တဏ္ဍတိကနာသမုဟကနာကိစ္စကနာပြူအောင်မိမိတို့အရှုဘသုံးသပ်နိုင်ပြီလို့ဒီလိုသဘောကျရမယ်။ဒါကြောင့်မလို့အဲ့လိုရှုဘသုံးသပ်နိုင်ပါမှလည်းမိမိတို့ဒီဒီယုံနာတမှာသင်္ခါရလို့ခေါ်တဲ့ပရမတ္ထ ယုံနာဓမ္မသင်္ခါရတရားတွေကိုပရမတ္ထဉာဏ်မြင်စိုက်တည်တိုင်အောင်ဒါသိတယ်မြင်တယ်လို့ဒီလိုနားလည်ရမှာဖြစ်တယ်။ဒါကြောင့်မလို့ကိုဒီကိုဒီထိုယုံနာဓမ္မသင်္ခါရတရားတွေကပရမတ်သင်္ခါရတရားတွေကိုပရမတ္ထဉာဏ်မြင်စိုက်တည်တိုင်အောင်ပွားများကြိုးကိုအထုတ်နိုင်ကြကုန်ရာတည်းအာတိသာတိသာတိပါဖျား